ယနေ့အာသနာတော်2539ခုကောဇာတက္ကရီ1358ခုနှစ်ဥတုဟေမန္တဆောင်းလာရာသည်နတ်တော်လာပြည့်ကျော်3ရက်နေ့ညရန်ကုန်မြို့ကျေးဇူးတော်ရှင်မဟာကြီးဆရာတော်ဘုရားကြီး သာသနာပြုရာ16သာသနာရိပ်တာလံမာဇီသာသနာရိပ်တာဖန်ရင်ဓမ္မယုံအတွင်း၌ကျေးဇူးတော်ရှင် မာဇီဆရာတော်ဘုရားဤဝိပဿနာတရားညွှန်ကြားပြသတော်မူသည့်46နှစ်မြောက်အထိမ်းမှဩဝါဒခံယူပူဇော်ပွဲဓမ္မသဘင်တွင်ဟောကြားအပ်သည့်ရင်ဝယ်ဆွဲရမည် ပလဲယရနာတရားဒေသနာဘုန်းကြီးတို့ယနေ့ဟောနာကြည်ညိုကြမှာကယင်ဝယ်ဆွဲရမည်ပလဲယရနာ10မျိုးပေါ့ဒုတိယဒေသနာဟောကြားမည်ဖြစ်၍တရားတော်ပိုင်ရှင်မယသခင်ကျေးဇူးကုန်အနန္တကိုအာယုံဖြစ်မှမြောထကဘုန်းကြီးများကဝစီဝဏနာနှုတ်နဲ့ရှ िख ောပူဇော်ပါမယ် တရားဓမ္မသူတော်ချင်းများကကာယဝန္ဒနာဆိုတဲ့ကိုပြင်းလက်အုပ်ချီမှုရှိခိုးအာယုံယူကြပါ နမောတေမာရမထနာနမောတေဒိဋ္ဌိသူရနာနမောတေတန္တိဒုက္ခရာနမောတေတရဏံကရာ မဟာရမရဏကိလေသာကစသည်များဖြင့်မငါအင်ကို အောင်မြင်တော်မူပြီသည်မြတ်စွာဘုရားတေသာယဟုလာကပ္ပမသို့သရဝမြကျွန်ုပ်တို့အားလည်းပဲငါးပါးသောမှခြင်းကို အောင်မြင်စေတော်မူသည့်ရှင်တော်မြတ်ဘုရားအား နမောကာယဝတိမနောချီ၍ဣန္ဒလိညောလယောလအုံမောကရှ िख ောကရောကြပါတိဖယဒိဋ္ဌိဒုရဏအယူမတွေကိုပယ်လာ၍အယူမတွေကိုဧကမသွေပြညွန်တော်မူပေ၏မြတ်စွာဘုရားဒေသယဟုလာကပမသော တရဝါများကျွန်ုပ်တို့အားလည်းပဲကာမတက္ကတာသမ္မာဒိဋ္ဌိဇာနာသမ္မာဒိဋ္ဌိဝိပဒနာသမ္မာဒိဋ္ဌိမကသမ္မာဒိဋ္ဌိခလာသမ္မာဒိဋ္ဌိပစ္စဝခဏသမ္မာဒိဋ္ဌိဟုဆိုအပ်သောအယူမနွယ်ကိုဧကမသွေပြညွန်တော်မူပေသည်ရှင်တော်မြတ်ဗျာအာနမော ရှင်းကုံတော်အောင်မေမျော၍ကောရောမြတ်တို့လက်အုံမိုးကရှစ်ခိုးကြောကြပါသည်ဖရာအမတန္တရမဟုမနာမတိယမပြိနိဗ္ဗာန်ကိုဧကမသွေ ပြညွန်တော်မူပေသည်မြတ်စွာဘုရားဒေသာယဟုလာကပ္ပမသော သရဝါများကျွန်ုပ်တို့အားလည်းပဲကိုရောယထာတိနိဗ္ဗာန်တရားဥဒေကုဏမျောတော်တော်ခြင်းမရှိမူ၍စေရနာညွန်သာတာကွန့်လျက်ပေးစွန်တော်မူပေသည်ရှင်တော်မြတ်ဗျာအာနမောကိုယ်တော်နှလုံးသုံးမှပြောင်းပြော့မငိုလျော်၍ရှေကိုကြောကြပါသည်ဖျာသရဏံဂရ ညိုငဲ့စွာလည်းကိုယ်ွယ်ရာမဲ့၍နေကြကုန်သောလူနာပြာမသတ္တဝါပေါင်းတို့ဤဟဲမညိုငဲ့ပါနဲ့ဒီမှာငါရှိတယ်ငါဒီမှာရှိတယ်ကိုယ်ွယ်ပါလဲ့ရဲ့လို့တကယ်ကိုအဟုတ်ကို ကိုယ်ွယ်ကံပြုတော်မူပေသည်မြတ်စွာဘုရားဒေသယဝလကပမသော သရဝအမြာကျွန်ုပ်တို့အားလည်းပဲဘုရားတိဟုသောယတနာတရားတိဟုသောယတနာသံဃာတိဟုသောယတနာ ကိုယ်ခွေရာသုံးပါပြညွန်ကြပေသည်ရှင်တော်မြတ်ဘုရားအားနမောတရားဟောတရားနာဘေးရန်ကွာ၍ ချမ်းသာစေကြောင်းသမတောင်းလျက်ဥက္ခေါင်းဆယ်လီကင်ချီဝါလက်ရိုးလက်အုံမိုးကရှိခိုးကြောကြပါသည်ဖယားနမောလေးပါဒအစချီ ဘုရားကိုယ်တော်တိုင်ကာထာဘာနာစာပေတိကုံဖွဲ့ဆိုရမှာဣတတက်ဖြင့်ချီးကျူးခမ်းတော်မူရသည့်ရှင်ဝင်ဂီတဤဗုဒ္ဓဝန္ဒနာကာထာဖြင့်ဘုန်းကြီးတို့46နှစ်မြောက်အထိမ်းမှဩဝါဒခံယူပူဇော်ပွဲဓမ္မသဘင်တရားပလင်ဖွင့်လှစ်လိုက်ပါပြီအဲလိုဖွင့်လှစ်ပြီးတော့ရရှိသည့်အချိန်မှာဘုန်းကြီးတို့ နှလုံးသွင်း၍ဩဝါဒခံယူပူဇော်ပွဲမှာနည်းနည်းရရကလာလာလာသမျှဓမ္မသူတော်ချင်းတို့အားလက်ဆောင်ပေးမှာကဓမ္မဒါနပြုမှာကတရားအလူတော်ပေးမှာကဘာတရားတဲ့လေယင်ဝယ်ဆွဲရမိပလဲယရနာ10မျိုးအဲဒါအချိန်ကိုတန်မိုးထားပြီးတော့အလွတ်လုပ်ရတော့အချင်းကျုပ်ဖဲ ဘုန်းကြီးတို့ဟောပြောရမှာ ဖြစ်ပါဒါကြောင့်ဒါနန္တရန္တုသတ္တယသီလံရခန္တုသဗ္ဗတာဘာဝနာပိရတာဟွန်တုတရန္တုဘဝသာကရာဘုံတော်46နှစ်မြောက်အထေယမဩဝါဒခံယူပူဇော်ပွဲဆင်နွှဲခြင်းပါပူဇော်ကြပါသည် အိုတက္ကသကမပေါင်းသူတော်ကောင်းတို့ဒုံမေကျေစွတော်ခြင်းမာကြီးဆရာတော်ဘုရားမှသည်ဘုရားတရားသံဃာယရဏသုံးရမြတ်ထက်မြတ်ကိုရှိကမိကိုကြည်ညိုချာညောင်းသူတော်ကောင်းတို့သည်ဒါနံတတရာယရဏသုံးဏကံကံဤအကျိုးများနိုးယုတ်ကြည်တတတရားကိုစီဖြင့် ဒါနံဘေကဆုကြလွရာညင် ပါရမီမြောက်တဲ့မြတ်ဒါနတွေကိုတရဏတုစေရဏသုံးပါးညီညီထားပြီးကြိုးစားမှသွေလူဒနိုင်ရပါကုန်စေသီလဒါနမှသည်ရှိသော ခြေလျက်ငါးပါးပင်စသည်အထင်ကြီးဟုရှယ်လီပိုင်းခြားကိုကျင့်လို့ခေါ်တဲ့သီလတရားတွေကို သဗ္ဗဒါနိယောညိပပခမလအချင်းခသိရခန္တုကောင်းစွာနေသမသမသွေကိုကြီးကိုငါဆောက်ပြီးကျင့်သုံးနိုင်ရပါကုန်စေဘာဝနာပိရတာသီလမာတိရှိသောခြေလျက်သမထဝိပဿနာဘာဝနာလုံငန်းအတ္တတန်တို့၌ ရွှင်လမ်းမွေလျောပြောကြီးပြောကြကုန်သည်ဝန္တုတောက်လိုက်တာတိုင်းအထုပ်တိုင်းမသွေကိုကြီးကိုငါဖြစ်နိုင်ကြပါကုန်စေတရံတုဘဝသာကရံဘဝသာကရံဒါနသီလဘဝနာခြေပါလျက်ကာမရူပအရူပဥပဝပင်လည်းရေပြင်ရဲ့ကြီးကိုလည်းပဲတရံတု ။သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယာမသမ္မာတတိသမ္မာသမာဓိဒီဟုသောမဲခင်ရှစ်ထွေသင်္မောလေဖြင့်မသွေမထောက်ကံကိုရောက်အောင်တောက်လျှောက်မသွေကူမြောက်တော်မူနိုင်ကြပါစေကုန်တည်း ရားကြိုက်တရားလိုက်၍အတိုင်းပြောရွှင်ဗုဒ္ဓဘာသာဝင်ဖြစ်ကြတဲ့သူတော်ရှင်တို့ယင်မှဆွဲရမှာကပလဲယရနာ10မျိုးအဲ့ဒါဟာတဲ့ပုံညကရိယာ10ပါးပါပဲပုံညဆိုတာက ဖြူစင်စေတတိုးပွားစေတတကရိယာကဝတ္ထုအကြောင်းအရာပေါ့ကုသိုလ်စွမ်းအပြင်မက်ဖို့နိဗ္ဗာန်ကို ရအောင်သွားကြမဲ့ပုဂ္ဂိုလ်တို့ပြုရမဲ့10မျိုးကိုယင်မာဆွဲရမည်ပလဲယရဏ10မျိုးလို့ပြောပါအဲ့ဒါကတော့အများသိပြီးဖြစ်တဲ့အတိုင်းဒါနသီလမာဝနာအပဇာယနာဝေယဝေစာပတ္တိဒါနာပတ္တနုမောဒနာဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစု ကမ္မာဘဏမြုပ်ကုသိုလ်ဖြစ်เสีย10မျိုးလို့မှတ်ထား အဲဒီတော့ကတဲ့ဒီထဲမှာဘုန်းကြီးတို့တရားဓမ္မများမူကလေးချပြီးတော့အုပ်စုခွဲခါဖြင့်ပလဲယရနာတဝေရဲ့ရင်ဝယ်ဆွဲရမည်အကြောင်းကိုပြောရမယ်ဆိုပါလင်ကဒါနာအုပ်စုခသီလအုပ်စုခဘာဝနာအုပ်စုသုံးမျိုးဘယ်နှမျိုးဆယ်ပါးထဲမှာသုံးပါးနှုတ်လိုက်တော့ခုနှစ်ပါးကျန်တယ် အဲ့ဒီခုနှစ်ပါးမှာခုနကမူချထားခဲ့တဲ့ဒါနသီလဘာဝနာတဲ့သွင်းလိုက်ပြီဆိုပါကကဲ theory လေးဆိုကြရဒါနသီလဒါနသီလဘာဝနာဘာဝနာသုံးမြာစင်၍ခင်သုံးမြာစင်၍ခင်ဒါနသီလဒါနသီလဘာဝနာဘာဝနာသုံးမြာစင်၍ခင်သ ဘုညာကရိယာ7ပါးတဲ့ကဒါနာသီလဘာဝနာ သုံးခုရှင်ပြီးတော့ခင်းထားလိုက်ပါ။အဲဆိုစာနှစ်လေမှာစာနှစ်လေမှာလေစမှာလေစမှာနောက်မှာနောက်ချင်းသွင်းနောက်မှာနောက်ချင်းသွင်းစာနှစ်လေမှာစာနှစ် လေစမှာနောက်မှာနောက်ချင်းသွင်ကျန်တဲ့ခုနှစ်ပါးရဲ့အစနှစ်ပါးကို အလဲမှာသွင်းပါတဲ့ကျန်တဲ့ခုနှစ်ပါးရဲ့အလဲနှစ်ပါးကိုအစမှာသွင်းပါတဲ့ကျန်တဲ့ခုနှစ်ပါးရဲ့အဆုံးသုံးပါးကို အဆုံးမှာသွင်းပါဒီတော့မူချထားတဲ့ဒါနသီလဘာဝနာရဲ့ ကြံခုနှစ်ပါးသည်အပ္ပစာယနာဝေယဝိစာအပ္ပစာယနာဆိုတာသတိခခုံဝါကြီးမားတဲ့ပုဂ္ဂိုလ်တွေအပေါ်မှာလေးစားတာကောရောတာကြီးညိုတာမြတ်နိုးတာယုသိပြုတာကိုင်ဆိုင်တာအဲ့ဒါအပ္ပစာယနာသူဘာသဘောရှိတယ်လဲလို့ဆိုရင်ဖြင့်ဘုန်းကြီးတို့မျက်မှောက်ပြိတ္တတို့ရဲ့ခန္ဓာကိုယ်ကိုကိုယ်စိတ်ကလေးနဲ့ကိုကြည့်လိုက် 46နှစ်မြောက်ထိတ်မှာဩဝါဒခံယူပူဇော်ပွဲမှာရသော်ဘုရားတရားသံဃာတူအပြင်ဓမ္မဂရိကပုဂ္ဂိုလ်အဲ့ဒါကိုရွတ်သိလေးမြပြီးတော့သူတော်ရှင်တို့ရဲ့ကာယကဟာကြစ်လက်တန့်ရှင်းစွာနဲ့တည်နေကြတယ်ကိုကိုထိမ့်သိမ့်ထားကြတယ်ဘယ်လိုပြီးတော့လည်းပဲဇာကတခွန်းမှမပြောဘဲနဲ့နှုတ်ကိုလည်းထိမ့်သိမ့်ထားကြတယ် အဲ့တော့မူချထားတဲ့ဒါနသီလဘာဝနာသုံးပါးတွင် သီလဆိုတာက ကိုယ်နဲ့နှုတ်ကို ထိမ့်သိမ့်တဲ့သဘောသီလဆိုတာအခုအပဇာယနာရဲ့သဘောသွားကိုကြည့်လိုက်တော့လေကိုယ်နဲ့နှုတ်ကို ထိမ့်သိမ့်တာဖြစ်သောကြောင့်သူ့ကိုသီလတဲ့သွင်းထားလိုက်ပါသီလနဲ့ပူပေါင်းလိုက်ပါနောက်တကူကပါလဲဆိုတော့ဝေယဝိစ္စဒီဝေယဝိစ္စကတော့ဘုန်းကြီးတို့တရားတော်မှာမြတ်သိပြီးသားပါပဲ။ ယရဏသုံးပါးဆရာမိဘသက်ကြီးရွယ်အိုတို့အပေါ်မှာကိုယ့်ရဲ့ကြီးပွားရှိပွားလူမှုရဲ့အိမ်အောင်ရေးကိုအသာထားပြီးတော့ကာယကံကိုယုသိစွာဝစီကံကိုယုသိစွာနဲ့ထော်ပြီးတော့ပြုတ်လောက်ကြတာဆောင်ရွက်ကြတာတဏိလုံအားပေးတာဝေယဝစ္စကုသိုလ်လုံအားပေးတာဝေယဝစ္စ အဲ့ဒီတဲ့လောအပိယမှာလည်းပဲကိုယ်နဲ့နှုတ်ကိုထိမ့်သိမ့်ထားတဲ့အတွက်ဒါကြောင့်သီလသဘောပါဝင်လို့သီလထဲသွင်းလိုက်ပါဘယ်တဲ့သွင်းအဲ့ဒီတော့သီလရဲ့အပ္ပစာယနာရဲ့ဝေယဝိစ္စရဲ့သုံးမျိုးတရွဲရသွားပြီစနဲ့လဲမှာလဲစမှာတဲ့ရာခုဏပါတွင်မဇာယနာဝေယဝိစ္စအစာသုံးနှပါးယူသွားတော့ ပဋိဒါနပတ္တနုမောဒနာအလဲနှစ်ပါးဘာနဲ့ပါပတ္တိမိမိမှာရရှိ ပြုလုပ်ထားတဲ့ကုသိုလ်အဖို့ကိုဒါနကပေးတာကမ်းတာစွန့်တာကျဲတာဝေတာငှဒီတော့မူချထားတဲ့ဒါနသီလဘာဝနာမှာဒါနဆိုတာကပေကံစွန့်ကြဲလူတန်းဝေငှခြင်းသဘောကိုပါပါလိမ့်ဒါနအခုပတ္တိဒါနဆိုတာမိမိ ရာရှိပြုလောက်ရှိဖို့ထားတဲ့ကုသိုလ်လုပ်ငန်းတွေရဲ့အဖို့ဘာကကိုသူတစ်ပါးအရင်အတိုင်းတော်ပြီးတော့မျှချွေဝေငါပေကံလိုက်လို့ပေကံခြင်းသဘောရှိသောကြောင့်ဒါနာတဲ့သွင်းမှာဘယ်တဲ့သွင်းနောက်ပတ္တာနုမောဒနာပတ္တမိမိထံကိုသူတစ်ပါးက လှမ်းပြီးတော့ဝေလိုက်မျှလိုက်ငှလိုက်ကမ်းလိုက်တဲ့ကုသိုလ်အဖို့ကိုအနုမောဒနာကဝမ်းမြောက်တာအရာစကားပြောတော့သာတုခေါ်တာဟိုဟာအမြအမြလို့ပေးလိုက်တာပေးခြင်းသဘောရှိလို့ဒါနာတဲ့အတွက်အဲ့ဒီပေးလိုက်တာကိုလည်းမိမိကသာတုသာတုသာတုလို့ဆိုပြီးတော့ဇဂတုံပြန်ပြီးတော့ပေးလိုက်တာအဲ့ဒီဟာပေးခြင်းသဘောရှိသောကြောင့်ဒါနာတဲ့သွင်းမှာပတ္တနုမောဒနာပဲထဲသွင်း ဒီတော့ကဖြစ်တဲ့ဒါနဥစ္စုမဒါနရဲ့ပါတိဒါနရဲ့ပတ္တနုမောဒနာရဲ့သုံးပါဘဏ္ဍပါယထခုနပါးထဲမှာနောက်ဆုံးဉာဏကဓမ္မသဝနာဓမ္မကတရားသဝနာကနာယူတာမှတ်တာကျင့်သုံးတာလိုက်နာတာယွတ်တာအာနာစသည်ပေါ့အဲ့ဒါဓမ္မသဝနာ ဒီဓမ္မသဝနာဟာဘာလဲဆိုတော့အကျဉ်းချင်းနာယူမှသားရတဲ့ပွားများခြင်းသဘောရှိလို့သူ့ကိုခန့်ငယ်အုပ်စုပွားများခြင်းနဲ့တူတဲ့ဘာဝနာတဲ့သွင်းမှာဓမ္မသဝနာတရားနာရတဲ့ကုသိုလ်ပဲတဲ့သွင်းနောက်တကူဟာဓမ္မဒေသနာဓမ္မကတရားဒေသနာကဟောတာယွတ်တာဖတ်တာအနာ အဲ့ဒီတရားဟောခြင်းဆိုတဲ့ကုသိုလ်အားလည်းပဲအကျင့်အကျင့်ပြုရလေသောကြောင့်ပွားများရင်သဘောရှိလို့ဘာဝနာတဲ့သွင်းမှာဓမ္မဒေသနာကုသိုလ်ပဲတဲ့သွင်းနောက်ဆုံးဒိဋ္ဌိစုကမ္မဒိဋ္ဌိကအယူဥစုကဖြောင့်မှသွားကမ္မကပြုလုပ်တာအယူကိုဖြောင့်မှသွားပြုလုပ်တယ်ဆိုတာတစ်ချိန်တစ်ခါနဲ့မရပါဘူးဘုန်းကြီးတို့လောကမှာ အဒုတ်တို့သစ်သားတို့မြားတို့ဖြောင်းကြတဲ့အခါမှာမိလေးပြလို့ပြဓမ္မမုတ်ထဉ္ဇစီလဲသုံးလို့သုံးမိလေးกินပြီးတော့အချင်းချင်းမဖြောင်းဖြောင်းအောင်မလုပ်ရဘူးလားအခုလဲဒိဋ္ဌိကအယူဥဇုကဖြောင်းမှစွာကာမကပြုလုပ်တာငယ်စဉ်တောင်ကြီးကလေးဘဝကစပုဗ္ဗာတရိယာမင်းနဲ့ဖအမိအဖတို့ကနေပြီးတော့သင်ပြအချင်းချင်းသင်ပြရတယ် ကြောင်းအချင်းရောက်ပြန်တော်လည်းပဲရှားချာမတို့ကအချင်းချင်းသင်ပြရတယ်ဟုတ်ပလားအေးအဲ့ဒီလိုဆိုပြီးတော့မိမိတို့ရဲ့အယူကိုဖြောင့်မှန်စွာဖြစ်အောင်အချင်းချင်းပြုရသောကြောင့်ပွားများခြင်းသဘောရှိလို့ပဲတည်းသွင်းမယ်ဒါဖြင့်ခန်းငယ်အုပ်စုဖြစ်တဲ့ဘာဝနာကဘာတွေပါလိမ့်ဘာဝနာဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုကာမဘာနှမျိုး ဟောဟောလောက်ကုန်ပြီဟောက်ကုန်ပြီနော်လေးမျိုးပါကိုင်းဆိုရမယ်ဒါနပြီးတော့ပတ္တိဒါနပတ္တာနုမောဒနာအကာကြီးအုပ်စုပေါ့နော်ဆိုသီလအပ္ပစာယနာဝေယဝိစာဒီသုံးမျိုးကဘာအုပ်စု နောက်တစ်ခုဆိုဘာဝနာဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုကမ္မာဒါကကံငယ်အုပ်စုကဘယ်နှမျိုး3 3လေးပေါင်းလိုက်တော့ဘယ်နှပါအဲ့ဒါပါများလဲယင်ဝဲခွဲရမည်ပလဲယရဏ10မျိုးတဲ့ဟော တခြားတခြားသောတကဲရွှေငွေများပါဏီလာဥသမယသန္တာကောမုတ်ပလများပလဲစိဆိုတာတွေကဆွဲထားရင် သူတစ်ပါးကလည်းလူယူခြင်းတယ်သူတစ်ပါးနဲ့လည်းသက်ဆိုင်တယ်သူတစ်ပါးကလည်းဖြည့်ဆည်းခြင်းတယ်နော်အေးပြီးတော့လူဟောကြောင်များနဲ့ငယ်ပဲသူများသာတင့်တယ်လိုက်ဖက်ပါတယ်ဘာဒီဒါနာ၃မျိုးသီလ၃မျိုးဘာဝနာ၄မျိုးဒီ၁၀မျိုးကတော့ဖြင့်အဲ့ဒါ ဆရာတော်ကြီးပဲဖြစ်ပေစေတန်ဃာတော်အလတ်ပဲဖြစ်ပေစေငယ်ပဲဖြစ်ပေစေသီလရှင်ပဲဖြစ်ပေစေအမျိုးသားအမျိုးသမီးတခုလားတလင်ဝါမုတ်ဆိုးမအပြိုကြီးပဲဖြစ်ဖြစ်ကဲဘသူရှင်ရှင်မတင့်တယ်ဘူးလားဒီကုသိုလ်ဆံမျိုးကိုလူရက်မဲ့လူများရော ရှိသေးလားမရှိပါဘူးဗျာဒါကြောင့်၄၆နှစ်မြောက်အထိတ်အမဩဝါဒခံယူပူဇော်ဘွဲက သင်တို့ဘာရလာတယ်လဲလို့ဆိုရင်တို့ဟောပလဲယရဏ10မျိုးရခဲ့တယ်လို့အိမ်ကြတော့ပြောပါမှန်ရလားမှန်ပါဗျာဘုန်းကြီးကဒီရပြီးရင်လည်းပဲမြို့နဲ့တရားဝဲတွေလက်မှာအဲ့ဒါမေးလို့ပြောရင်ပြောမပြောရင်တော့မလွယ်ဘူးနော်ဒါဖြင့်46နှစ်မြောက်ထိမ့်မှာဩဝါဒခံယူပူဇော်ဝဲကဘာတွေရခဲ့ ဖလဲယရနာ10မျိုးရခဲ့တယ်အဲ့ဒါမကုန်ခန်းနိုင်ဘူးနောက်တာလည်းငွေကြေးမပေးရဘူးဟောဒီလိုဟောဒီလိုသွန်ပြီးတော့ထူပါခွန်မဲ့ဖြူเสียတော့အပေါ်မှာပြောတဲ့ညိုကြောเสียတော့အသာမဲ့တဲ့ဗရမယာကေเสียတော့လို့အဲ့ဒီကပေးလိုက်တဲ့ဆိုပြီးတော့ဝေငှပွားပေးလိုက်ဟုတ်ပလားဗါတယ် off stress ဆိုလားဘာဆိုလားအဲ့ဒါရောကုန်သေးလား စာရွယ်ရောမကုန်ပါဘူးပိုက်ဆံရောအဲအဲ့ဒါအပိအပိုင်မှတ်ထားရင်ဝယ်ဆွဲသွားရမယ်မနဲ့ကြတော့ပြနိုင်ရင်ပြမပြနိုင်လို့ပြုတ်ကြရင်တော့အသေးသာအောင်းမိပြီတော့စနေသားတက်တိုးတယ်မှတ်ထားခိုင်းတော်ရင်ပြောကြည့်အောင်နာမတေကဥစုကဘာပါလဲဒါနာပါတိဒါနာပါတာနိမောဒနာပေကံခြင်းသဘောရှိလို့ဒါနာဥစုခေါ်တယ် နောက်ခံခါဝဲအုပ်စုသီလတဲ့အဘာတို့သီလအပ္ပစာယနာဝိယဝိစာကိုယ်နဲ့နှုတ်ကို ထိမ့်သိမ်းခြင်းသဘောရှိလို့ဘာခေါ်တယ်နောက်တကူဘာဝနာတဲ့ကဘာတွေပါလိမ့်ဘာဝနာဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိစုကမ္မာရသွားပြီနော် အေးဒီတော့ကတဲ့အဲ့ဒီကုသိုလ်တရားတွေဟာအမြဲတမ်းယင်ဝယ်ဆွဲထားရဘာဖြစ်လို့လဲဆိုတော့ကဘုန်းကြီးတို့မာတာပုံဏဝဩရတအနုရခတိပုံဤကံမာတာမိသည်ဩရတယင်မှဖြစ်ပွားသသမီးယရနာကို အနုရကတိဤဝါကောင်းမွန်စွာပေမရအောင်ဆောင်းရှောက်တကဲ့သို့ ပုံညာရဲ့ခုပြောထားခဲ့တဲ့ဒါနသီလဘာဝနာပေါင်းစုများကောင်းမှု10မျိုးက ပုံကြီးကံပြုထားတဲ့ကုသိုလ်ပိုင်ရှင်ဖြစ်သော ပုဂ္ဂိုလ်ကို အနုရခတိဘေးမရောက်အောင်ကောင်းမွန်စွာစောင့်ရှောက်တတ်ပါပေတည်း ဒီဇမျိုးကိုဘာကြောင့်မိမိတို့ကရင်မှအမြဲဆွဲထားရမှလဲဆိုတော့ဘေးမရအောင်စောင့်ရှောက်တတ်လို့ဥပမာနဲ့အပြင်မိဘကသာသမီကိုမစောင့်ရှောက်ဘူးလားဟာတယ်ပါတယ်တောင်းစိုးပလုံးစိုးကိုသာသာစိုးသမီးစိုးကိုအဲကြည့်အခုပလင်မော်ကဘုန်းကြီးမဲမဲ အကယ်၍သာအယုတ်ဆိုးလို့အမေကပြစ်ထားခဲ့တယ်ဆိုရင်ဒုပရိသဘယ်တော့မှဖူးရမှာမဟုတ်တော့အခုဘုန်းကြီးအမေကြီးဒေါ်တော်မေကသူမသေးခင်နှစ်နှစ်သားအရွယ်အထိဒီဘုန်းကြီးစောင့်ကြောက်ခဲလို့ဖူးရတာမဟုတ်လားအဲမှတ်ထားတကားပြန်သွားရင်တို့တော့ဟေးဘယ်တော့မှတစီမကြောက်ရတော့ဘူးတစီကြောက်ပြောက်စေးရခဲ့ပြီတစီတဲ့ဆိုးတဲ့ဖြူးเสียရတော့ဖူးခဲ့ရပြီလို့သာ အောင်းမေတော့ဂိုင်းဆိုလိုက် ကုသိုလ်ပုံညာပြုရာလင်းလင်းလင်းလင်းနော်အဲ့ဒီလင်းလင်းဆိုတဲ့မြန်မာစကားလုံးကို dictionary ဖွင့်ကြည့်ရမတတ်ဖက်ပြောရတော့ရှားရိုက်လင်းလင်းဆိုတာအ내ဖွင့်လိုက်တော့ပါတယ်တော့မြန်မြန်နဲ့ကြိုက်မြန်မြန်ကိုထဆင်ပြီးတော့ပေါ်လွင်အောင်အ내ဖွင့်လိုက်တော့ဟမ်ဘုသူတော် မျက်စိလဲရင်သာဆန်ရတာဖွားတိတော့ဖွားတိလမျက်စိလဲရင်ဘိုးဘာရမှုခွေးကြိုက်တတ်တယ်လေလင်းလင်းကိုများများများများကိုထားခြင်းဖွင့်ရင် နောက်မကြခြင်းနဲ့များများကိုထားခြင်းဖွင့်တော့ပါတယ်တို့အဲနောက်မကြခြင်းနဲ့ကိုထားခြင်းဖွင့်လိုက်တော့စောစောတယ်ဟုတ်လားအဲဟုတ်ပါတယ်အမေကြောက်နေလိုက်ကြတာငါနဲ့ဘာမှမဖြစ်စေရဘူးရဲရဲသာပြော ကိုင်းဆိုကုသိုလ်ပုံညရွရာလင်းလင်းလင်းလင်းဆိုတာမြန်မြန်ဆိုတာနောက်မကြခြင်းနဲ့ဆိုတာအေးစောသောမြူနောက်ကြရင်မောပြီဗျနော်နောက်ကြရင်အပြူကြီးဖြစ်တတ်တယ်အဲမပြောခြင်းလို့လည်းမရပါလား အဲကြောင့်နောက်ကြရင်နာမမဖော်ရဲဘူးဆိုတာကြားဖို့ရပါခြေတော်ကလေးပြင်လေးရဆရာတော်ကြီးတပါးပြန်တော်မူတဲ့အခါကျတော့အရှိရကလူတွေကသာမဏေဘွဲကြီးဝဲကြီးစင်သားရအောင်ရဲ့လို့အစောဆုံးလာပြီးအမြတ်ဆုံးခေါင်းကသပင်တွေရိပ်ယူသွားကြတောင်ရကလာတော့ဟောတော့နောက်ကျသွားပြီသပင်တွေမရှိတော့ဘူးဆိုပြီးတော့မြက်ခုံးမွေးတွေရိပ်ယူသွားကြအနောက်ရကလာတော့ဟောတော့နောက်ကျသွားပြီ သမင်လည်းမရှိတော့ဘူးမြက်ကုံးမွေးလည်းမရှိတော့ဘူးသူတို့ကလည်းပဲမုတ်စိတ်မွေးတွေရိတ်ယူသွားကြမရောက်ရကလာတော့ဟုတ်တော့နောက်ကျသွားပြီတပင်လည်းမရှိတော့ဘူးမြက်ကုံးမွေးလည်းမရှိတော့ဘူးနှုတ်ခမ်းမွေးလည်းမရှိတော့ဘူးဆိုပြီးသူတို့လည်းရရယူသွားကြသာဗနာဘွယ်ကြီးဝယ်ကြီးစဉ်းစားတဲ့အခါကျတော့အရှိရကအူးအမြတ်ဆုံးရတဲ့အတွက်ဒါကြောင့်ရွှေထန်းရှင်ကြီးပေါ်မြက်ကလတ်တင် လူမြင်အောင်ဖောင်ဆောင်ကြီးနဲ့အုပ်ပြီးတော့မှပညာထိုးလာကြတို့အရှိအယကရွှေဆံတော်ကြီးလာလေရင်လိုက်ရင်လိုက်အမြတ်ဆုံးသဘင်ရတာကို တောင်ရကလည်းအာကြမကရွှေထန်းစဉ်မော်မြကလတင်ဖောင်ဆောင်ကြီးနဲ့ဟေးတို့တောင်ရကလည်းရွှေမြက်ခုံးဝဲတော်ကြီးလာလေရင်လိုက်ရင်လိုက် အနောက်ရကလည်းအာကြမကရွှေဌာနေမောမြကလတင်ဘောင်ဆောင်ကြီးနဲ့ဟေးတို့ အနောက်ရကလည်းရွှေမုတ်စိတ်တော်ကြီးလာလီရင်လိုက်ရင်လိုက်မြောက်ရကြဘယ်ရွှေထန်းစင်နိုင်လေးမှာတို့ဝါထန်းစင်ကလေးနဲ့သူများလိုမြကလဘောင်ဆောင်အုပ်ဖို့နေနေသားသားအုံမောက်ခွက်နဲ့မှောက်ထားရ တညာထိုးပြန်တော့လဲဟေးထိုမြောင်ရကမလာလေးရိမ့်လိုက်ရိမ့်လိုက်ဆိုတော့နောက်ကြလို့နာမည်မဖော်ရဲတာဘာဖြစ်တာပါလဲအေးနောက်ကြလို့နာမည်မဖော်ရဲတာဘုန်းကြီးကဘာရင်မပြောဘူးနော်ကိုယ့်ဘာကိုယ်သကလုံးထက်ထက်သွင်းပြီးတော့အဲ့ဒါဖြူနရာဖြူဥနရာပတိဇင်းမှာပဲဆိုရင်တော့မြင်လားထွေးကမြန်လှော့လိုက် သူနောက်ကြလို့အဲ့ဒါနာမမဖော်ရဲလို့ဒါနဖြစ်စေသီလဖြစ်စေဘာဝနာဖြစ်စေဘာလို့อ่ะလင်းလင်းမြမြစောစောလင်းလင်းဥဥဖြားဖြားအရင်ကြအောင်ပြုရပါမယ်ဆိုလိုက်ကုသိုလ်ပေါင်းညယူကြလင်းလင်းအမိကသာစောင့်ညာတူပင်ကိုပြုနိုင်မှကိုပြုနိုင် ကိုခါပိုင်ရှင်ပွင့်ကြုံများကိုအားဆောင်နေပင်အော်မိဘကသာသမီစောင့်ရှောက်သလိုဒါနာသီလဘာဝနာစသည်ပေါင်းစုကုသိုလ်ဆယ်ခုကလည်းပဲပြုထားတဲ့ပုဂ္ဂိုလ်ကိုပြန်စောင့်ရှောက်ပါတယ်ဒီတော့ဒါနာပိကံစွန့်ကျဲလူတိုင်းရမှာသုဒ္ဓဒါနာဝိနိဒါနာ အဘိဓမ္မာဒါနလို့၃မျိုးရှိပါဘယ်နှမျိုးသုတ်တန်ဒါနာကတော့ဒုပရိသတိပိသလုံနေကြ၊ဂိုင်းနေကြအာနံပါဏံကရံဝထာယနာမလံဝိလေပနာခနောတိယောပရိပိယဒါနဝတုတိယုံတသသမင်းနဲ့တကွာစားစရာတွေဖြောနဲ့တကွာသောက်စရာတွေအိမ်ကြောင်းဆောက်အုပ်တရိုင်းရေကန်ရေကိုစင် အေးအဲ့ဒီဆောက်ဦးတွေပြီးတော့ဝတ်ထက်သင်္ဃာမြတ်သုတ်ဘဝဆောင်းတပည့်ရခင်လက်သုတ်ဘဝလက်ကမသအဲ့ဒီမှာပန်းရည်ချမ်းဆွမ်းစီမီအမွေးနန္ဒအဖျားပြားတွေဟာသုတ်တန်ဒါနဝိနိဒာနကြတော့ကဒုပရိသဘာတွေပါလိမ့်သင်္ဃာရဲ့ကြောင်းရဲ့ဆေးရဲ့အဲ့ဒီလေးမျိုးကဘာဒါနအဘိဓမ္မာဒါနကဘယ်နှမျိုးရှိတယ်တော့ I don't know 6မျိုးဘယ်နှမျိုးတော့ယူပါယုံဒါနတဏိအရူပဒါနတာဒဒါနကာဏဒါနရတဒါနဖုထဘဒါနဓမ္မဒါနရူပဒါနဆိုတာယုံအသွင်အစင်အဆိုင်အခဲအထဝတ္ထုနဲ့အယောင်အဲ့ဒါဟာလူတိုင်းရင်ယူပဒါနဘာပဲလူလူလူကျင်တာလူ တတဒါနာဆိုတာကအတန်ထွက်စေတတ်တဲ့အုံကြည်စီခေါင်းလောက်အုံမောင်းကလည်းတဲ့ဟောဒီကမိုက်အတန်ချက်ချက်အပတိဥဝါယာကျုပ်အေးအင်ဖိုင်ယာတို့ဝါနေပြီးတော့ဟွန်းတို့စသည် အလီလီအတန်ထွက်စေတာလှူဒန်းရင်တတဒါနာဟောတုအနံကောင်းနေထွက်စေတတ်တာလူရင်ကဏ္ဍဒါနာချုပ်ချင်းစပါငံခါရသာကောင်းနေလူရင်ရတဒါနာ အနုအကျအမာအပြော့စသည် တွေ့ထိဇေယအကောင်းတွေလူရင်ဖောထပဒါနတရားရေးရနဲ့ပတ်သက်လို့ဟောနိုင်ပြောနိုင်အောင်ဆိုပြီးတော့လူဒါနမှန်သမျှသည်ဓမ္မဒါနလို့အဘိဓမ္မာဒါနဘယ်နှမျိုးဒါကြောင့်သောတာနဲ့ဝိနိဒါနဒုပရိသကြာပုဒ္ဒါများခဲ့အဘိဓမ္မာဒါနညာများမပြောနိုင်ဘူးအဲ့ဒါရှင်းနိုင်ထုတ်ရင်ဘုန်းကြီးတို့ရဲ့တာဝန်ပြီးဆုံးမှမို့နှစ်ခုလောက်ပဲပြော ရှေးခါကာလတုန်းကအမျိုးသားတယောက်အနီရောင်ဆိုတဲ့အဝတ်ကလေးလှူခဲ့ပါအဝတ်တော့အဝတ်ပဲဒါပေမဲ့ရုပ်တွင်အာဒီအဝတ်ကိုအာယုံမထားပဲနဲ့အယောင်အသွေးကလေးကိုအာယုံထားလိုက်အဲဒီလိုရောင်သစ်ကိုနှစ်သက်ဆွဲလာတော့အာယုံယူပြီးတော့လှူဒါန်းခဲ့လို့ကြာကာလလတ်တလောအကုသိုလ်အဖျားချောတော့ငရဲရောက်သွားတယ်အဲဒီမှာငရဲမိပဲတောင်းလောင်တာမြင်ရတယ် ငရဲမင်းဆိုတာဘာရောက်မှလဲအာပြန်ခဲ့ကြပြီကိုကိုကအစိမ့်တို့အပြာတို့များဖြစ်လေမလားအောင်မင်းနေသူတို့ကကောက်ကငင်ကနဲ့အနီရောင်နဲ့ဟင်အင်းဟုတ်မှန်ပါလေလူတွေကစုံအောင်ပြန်ခဲ့ကြတာကိုကိုင်းတာတော့အဲ့ရနဲ့အနီရောင်မြင်ရတော့သူပြုတ်ထားတဲ့ကုသိုလ်ကိုပြန်လီတရိရတော့ ကြရောက်လူတဲတဲ့ငရဲကလွတ်မြောက်ခဲ့ပါသည်အဲ့ဒါအမိကသားကိုစောင့်ရှောက်တယ်လို့ကိုပြုခဲ့တဲ့ဒါနာကကုကိုကိုကိုပြန်စောင့်ရှောက်ထားပါပဲရှင်းလားကဲဆိုကုသိုလ်ပုံညာပြုကြလင်းလင်းအမိကသာစောင့်ညာတူပင်စောင့်ညာ ကိုပြုနိုင်မှကိုပြုနိုင်မှကိုကပိုင်ရှင်ကိုကပိုင်ရှင်ခွင့်ညုံညာကိုအားဆောင်နေပင်သာအဘိဓမ္မာရူပဒါနတတ္တဒါနအရူပဒါနနောက်တစ်ခုကတတ္တဒါနအမျိုးသားတစ်ယောက်က အစာမကြည့်သေးတဲ့မဖွတ်မလျှော်ရသေးတဲ့ကော်တို့ဖြင့်မာတောင့်ပြီးတော့နေတဲ့အဝတ်ကလေးကိုလှူခဲ့သို့သောအဝတ်ကိုအာယုံမထားဘူးဖြိုးဖြိုးဖြောက်ဖြောက်ကိုကိုကောက်ကောက်ဂျိုးဂျိုးချောက်ချောက်ဆိုတဲ့အပန်ကိုသာသူအာယုံယူခဲ့ရှားကာလာလာတလောအကုသောဖြတ်စောတဲ့အတွက်ဒါကြောင့်ငရဲရောက်သွားတဲ့အခါငရဲမိတောက်လောင်သာကြပါတဲ့အဲ့ဒီအခါကျတော့မှအာယုံတို့စွာသူပြုခဲ့တဲ့အဝတ်အတန်ကလေးလိုပါပဲလားလို့ ကိုကုသောပြန်တရိယာသဖြင့်ကြာရောက်လူတဲတဲ့ငရဲကလွတ်မြောက်ခဲ့ပါသည်အဲ့ဒါကို ပြုတ်တဲ့ကုသောကကိုကိုပြန်ဆောင်ရှောက်ထားပါပဲမှန်ရလားမှန်ပါဗျာဒါကြောင့်ကုသောပုံညာကုသောပုံညာပြုရာလင်လင်ပြုရာလင်လင်အမိကသာအမိကသာရှောက်ညာတူပင်ရှောက်ညာတူပင်ကိုပြုတ်နိုင်မှကိုပြုတ်နိုင် ကိုခါပိုင်ရှင်ခွင့်ကြုံညာကိုအားဆောင်နေပင်အဲ့ဒါဒါနပြီးကြစို့ပြောရင်တော့အများကြီးဒါကိုထောက်ပြီးတော့ဒုပရိသကဒီဘုန်းကြီးလူပုသလောက်ရှားရှိတယ်ဆိုတာကတော့သိလောက်ပါပြီနော်အေးဒုနိယကပတ္တိဌာနပါတယ်လေပတ္တိဌာန ပါတိကကိုပြုတဲ့ကုသိုလ်အဖို့ဒါနာကပေးဝေငှတာအယက်ကပြောတော့အမြဝေတာအမှန်တော့အမြပေးလိုက်တာဘာပါလဲအေးယနေ့ဘုရားနေရသံဃာရဏသုံးပါးဥဒိဋ္ဌလို့ကျေးဇူးတော်ရှင်မဟာကြီးဆရာတော်ဘုရားကြီးကဘာကိုလွမ်းစေသည့်တတိပဋ္ဌာကမ္မထာညွန်ပြရာဖြစ်တဲ့နေရာမဟာကြီးဆရာတော်ဘုရားကြီးမရှိတော့လည်းပဲ နေနာနေတရတွေရှိနေလို့အဲ့ဓာတွေကိုအာယုံယူပြီးတော့ပူဇော်တဲ့ပွဲလာကြတယ်မလာကြဘူးလားအနေနဲ့ရရကလာကြတယ်ကိုတာသံသမားဆိုပြီးတော့လူတန်းကြတယ်အဲ့ဒီလူတန်းရဲ့လူတန်းမှုဆိုတာကုသိုလ်ရဲ့အဖို့ကိုထချင်ပေးလိုက်ဒီတော့သင်္ကန်းစုံလူရာကဒါနလူတိုင်းသိတဲ့အဲ့ဒီလူမိသားဒါနကိုအားလုံးအမျှရကြပါစေဆိုတာကထချင်ပြုလိုက်တဲ့ပဋိဒါနာ သင်္ကန်းလက်ဆောင်လှူရခြင်းဟာကုသိုလ်ရတယ်လို့အမြဝေရခြင်းဟာလည်းဘာရတော့ဒီကုသိုလ်ရတယ်အကုသိုလ်ဆိုရင်ကုသလာနာဝဇဒုက္ခဝိပါကလက္ခဏာအပြစ်မဲ့ခြင်းအပြစ်မရှိခြင်းကောင်းသော အကျိုးကိုပေးခြင်းကောင်းကျိုးပေးခြင်းလက္ခဏာရှိတယ်အေးဒါကတော့တစ်ချိန်ကတော့ရှင် အနုရုဒ္ဓအလောင်းအနပါရရှင်သမားဖြစ် သူမနတထေကြီးရဲ့နွားတွေအတွက်မြက်တွေကိုရိပ်ရိပ်ပြီးတကာလသွင်းရပါတဲ့တနေ့နေမွန်းလွယ်ကံဤတော်တဲ့မြက်ရရင်မတ္တာရှင် ဥပါရိဋ္ဌဆိုတဲ့ပိစိကဗုဒ္ဓအဲ့ဒါတွေ့လို့ရှင်ရသာဖြစ်တဲ့သံဤကြောင့်ထမင်းကလေးဘာထမင်းကလေး ပြီးတော့ပရိသတ်ရင်ငပိကောင်းလေးတောင်စီမဆန်းနိုင်မှုမိအောင်ပြီးတကားလာငရုတ်သီးလေးလည်းမိအောင်ပြီးတော့အဲ့ဒါလေးလူခဲ့ပါတယ်အဲလိုလူခဲ့တဲ့ကောင်းမှုရဲ့စွမ်းအင်ရောက်တိုက်ဒီဘုံလည်းမဆက်ရကျင်းသားလည်းမရိုက်ရပါပဲနဲ့အလိုလိုတထေယိသူမနာရဲ့ထီကျက်ဆောင်နတ်ကသာဓုခေါ်တယ်ဒါကြလို့တထေယိသူမနာကအနပါရကိုခေါ်၍အမောင်တင်ရနဲ့ကုသိုလ်ပြုတယ်မဟုတ်လား အာတတိကြီးဘယ်သူပြောတယ်လဲအေးငါရဲ့ထီးချက်ဆောင်နတ်ကသာဓုခေါ်လို့မဲကြည့်တဲ့အခါမှာသိရဲ့တဲ့ကုသိုလ်ဒါနကိုသာဓုခေါ်တယ်လို့ကြားရသဖြင့်အဲ့ဒါသင်ကို မေးတာအာဟုတ်ပါတယ်မှန်ပါတယ်တတိကြီးကောင်းပြီဒါဖြင့်အဲ့ဒီကုသိုလ်ငါရောက်မှလို့တကြက်ကစပေးလိုက် မရောက်နိုင်ဘူးခမတဆယ်တရားတထောင်အထိတက်ပေးလိုက် အေးဇီအောင်ဇီဝလို့သူ့ရဲ့ငွေတထောင်သာရလိုက်တယ်ငါရဲ့ကုသိုလ်သူ့လက်ထဲပါသွားတဲ့ကဲသူဒါလို့သူကဘုသူတ္တနဲ့ပါလို့အထင်ရောက်လို့မရောက်နိုင်ပါဘူးဗျ။ခိုင်ကွာမရောက်နိုင်ရင်လည်းတထောင်ပဲပေးပါမယ်ငါအမျှဝေးပါ။အဲ့ဒီအခါကျတော့လေဘုသူတ္တနဲ့ပါလို့သူရထားတဲ့ကုသိုလ်ကိုတစိတ်တဖို့တချမ်းရော့သွားမယ်ဆိုရင် तू မလိုလားဘူး။ ဒီတော့မျက်နာနာအာနာရတဲ့ပုဂ္ဂိုလ်လည်းဖြစ်တော့ဟာနေဦးမြဥပါရိတ္တပိဋကဗုဒ္ဓနောက်လိုက်သွားဒီလိုဒီလိုတထေကြီးကသူပြုတဲ့ကုသိုလ်ကိုငွေတထောင်ပေး၍ဝယ်နေပါတယ်တပည့်တော်ဘယ်လိုလုပ်ရမှာလဲဗျာအဲ့ဒီအခါကျတော့မှရှင်ဥပါရိတ္တပိဋကဗုဒ္ဓကဥပမာပြောတယ်တကားတော့သင်းအိမ်ကမီးလင်းတိုင်ထွန်းထားတာဘယ်အိမ်ကမီးတွေလာလာကူးသွားကြမယ်ဆိုရင် အယောင်နဲလေမလားများလေမလားတကားတော့အာတပည့်တော်ရဲ့မိတိုင်းကမိလဲမလျော်ဘူးဖေရတခြားရဲ့မိတိုင်းကမိတွေကြောင့်အလင်းရောင်ပို့ပြီးတော့တိုးလာတာပေါ့ဖေရဧဝမေဝကောပဏိတပညာရှိသူတော်ကောင်းတဲ့အဲ့ဒါလိုပါပဲတဲ့ဧကောတဝါဧကောတတ္တသင်ပြုတဲ့ကုသိုလ်ကိုသူတော်ဘာအမျှဝေလိုက်ရင်တယောက်သာဓုခေါ်ရင်တကုသိုလ်ရသွားတယ်ဆယ်ယောက်သာဓုခေါ်ရင် ဆယ်ကုသိုလ်ရသွားတယ်လူတရားသာဓုခေါ်ရင်ကုသိုလ်တရားရသွားတယ်ဗျာအေးအဲ့ဒီအခါကျတော့မှခမရပိုက်တာပေးခြင်းပဲမပေးခြင်းနဲ့ကျုပ်အမြဝေပြီပြို့လို့ဆိုလိုက်တော့အာတတိကြီးသူမနာကငါဘောမချစ်ခင်ရှာတယ်ကျင်နာရှာတယ်သူပြုတ်ထားတဲ့ကုသိုလ်ကိုအရင်အတိုင်းငါပေးတယ်ဆိုပြီးတော့ရှိစိန်တဝက်နဲ့ချိမြောက်ပါတယ် အဲ့ဒါကိုကြားရတဲ့ဘုရင်မင်းတရားကလည်းတပတ်ရှိစိန်မောင်များစွာနဲ့ချင်းမြောက်လို့တထေးကြီးဘဝရောက်ခဲ့ရတယ်ပရိသတ်ရေအဲ့ဒါအမြဝေရတဲ့ကောင်းမှုကြောင့်ရလာတဲ့အကျိုးဘာကြောင့်ရလာတဲ့ကောင်းမှုကျိုးလဲအေးသူ့မှာအဲ့ဒါချမ်းသာရှိစိတ်နဲ့တိုးပွားပြီးတော့သွားတယ်။ကိုင်းဆုပ်လိုက်ကုသိုလ်ပုံညာကုသိုလ်ပုံညာယူကြလင်းလင်းယူကြလင်းလင်း မိကသာဆောင်ရာတူပင်ကိုပြုနိုင်မှကိုခါပိုင်ရှင်ခွင့်ကြုံများကိုအားဆောင်သည်ပင်ကြည်ကြည်သာကုသိုလ်တရားများအာမကိုတိုက်အာကိုတိုက်တယ်ပြိဿရဲ့ ကုသိုလ်ဟာသစ္စာရှိဆုံးပဲလိန်ချင်းကောက်ချင်းလှည့်ပြားခြင်းခင်ဗျားတို့ကိုကပြောတဲ့တပတ်ရိုက်ခြင်းရိတ်ခြင်းဘာမှမရှိဘူးလောကလူဆိုတာตาပေါင်းညာစตาရင်ညာပြီးတော့ကုသိုလ်တရားကဒီလိုဟုတ်ရဲ့မဟုတ်ဘူးဗျာကိုကမေ့နေတော့လဲကုသိုလ်တရားကမမေ့ဘူးအေးဒါကြောင့်ရှေးကာကာလမြို့သားလေးတယောက် ဘုရားကိုမြားလေးပါးနေနဲ့လှူဒါန်းပြီးတော့အများတန်းပေးဝေခဲ့တယ်။အေးအဲ့ဒါကိုလည်းပဲကြားကြသမျှပုဂ္ဂိုလ်တွေကသာဓုခေါ်ထားလိုက်ကြ။တနေ့ကျတော့ထောပုဂ္ဂိုလ်အကုသိုလ်ဥပိ္ပစေရကအကုသိုလ်ကလက်တလောအာကြည့်ပြီးတော့သိဆုံးတဲ့အခါပဲလေးပါးရောက်အောင်ငရဲရောက်ရ။ငရဲရောက်တော့ယမမင်းကြီးထံအရှိခံရတယ်ဆိုတာကြားဘူးလား။ကြားပါဘူး။အာပြန်ခဲ့ကြပြန်ပြီ။ ဘုန်းကြီးကတော့မကြားဘူးလို့မဲကြည့်သူတို့ကပြန်ခဲ့ကြပြန်မိခုနငရဲမိကလည်းအဲ့ဒါပဲနီနီကြီးတဲ့အခုယမမင်းထာအစ်စ်လည်းခံခဲ့ကြပါတဲ့အဲ့တော့ယမမင်းကြီးတောင်လိမ့်လေလဲပြားမှတော့ဖြူချရာတော့မိုင်နာပဲနေမှာပါကဲအဲ့ဒီမှာမောင်လူသားလူပြင်းများပါတရားများကျင့်ခဲ့တယ်ဘယ်ကုသိုလ်များပြုခဲ့တယ်တဲ့ဓမ္မမင်းကြီးကမေးတော့အဝိဇ္ဇာဖုံးလွှမ်းသဖြင့် ဩရောအန္တကြီးဖြစ်ပြီးတော့ဘာမှအစမဖော်နိုင်ဘူးအဲ့ဒီအခါကျတော့မှနာနာကဒိုင်ယာယရိတဖွဲပေါ့လေဒါလည်းပဲသူ့ရဲ့မတားကြီးဖွင့်ပြီးတော့ဟော မြင်မြင်မူလားဘယ်နေ့ကသင်ဖယားမှာမြာလေးပါးနေနဲ့လူပြီးတော့တို့အမြတမ်းပေးဝေသေးတယ်တို့သာတို့ခေါ်ခဲ့ရသေးတကောလို့ယမမင်းကြီးကအစဖို့ရှင်းနေလိုက်ပြီးတဲ့ ဟာဟုတ်ပါရဲ့ဗျာလို့ဆိုပြီးတော့ကိုကုသိုလ်ပြန်တရိယသဖြင့်ကြာရောက်လူတဲတဲ့ငရေကလွတ်မြောက်ခဲ့ပါသည်အဲ့ဒါကုသိုလ်ကဆောင်းလျှောက်တာပတ္တိဒါနကုသိုလ်ဘာကုသိုလ်အမြဝေရတဲ့ကုသိုလ်ကြောင့်ဒီကုသိုလ်ကကိုမိနေတော်လဲသစ္စာရှိစွာသူကမဆောင်းလျှေากလားဒါကြောင့်ကုသိုလ်ပုံညာကုသိုလ် ကိုအားကြောင့်နေပင်တဲ့ဟောနှမျောပြီးသွားပြီ နောက်ကပါတာနုမောဒနာပါတာမိမိထံရောက်လာတဲ့ကုသောဘောကောနုမောဒနာကဝမ်းမြောက်တာကြည်နုတာတာဓုခေါ်တာပေါ့နော်အဲ့ဒီတာဓုခေါ်ရခြင်းကလည်းအင်တန်တမိုးရှိတာပြောပြမယ်တကြိမ်သောအခါကာလတုန်းကအကျင့်ကောင်းသူနဲ့အကျင့်မကောင်းသူနှစ်ယောက်ရေလန်းခရီးသွားကြ လမ်းမလိုင်းလေးတွေထမ်းပြီးတကားလာ သူတို့ရှင်းလာတဲ့ရင်ရင်ပြက်စီးပြီးတော့ကြောင်းအားလျော်စွာသင်သားပညာသစ်တော်သစ္စာလေးတွေနဲ့ဆိုပြီးကျွန်းတကျွန်းရောက်သွားတယ်အဲ့လိုရောက်သွားတဲ့အခါကျတော့ကိုချင်းမကောင်းတဲ့လူကရေတက်ဖြတ်တန်းရလို့မောပန်စားလောင်းနဲ့တွေ့တာကြောင့်ကြက်ဥငှက်ဥလေးတွေရှားတယ်အကျင့်ကောင်းတဲ့လူပေးပါတယ်ဟိုမစားပါနောက်တစ်ပိုင်းကြက်ငငငလေးတွေဖမ်းဆီးပြီးတော့ရှားကြွေးတယ်မစားခဲ့ဘူးသူကိုယ်တိုင်စား အဲဒီကနေပြီးတော့သားကြီးငါးကြီးတိုင်အောင်ရှာကြံစားခဲ့ရှာကြံစားတော့မှဘုန်းကြီးတို့လောကအရလေးမျက်နှာစောင့်ကြနေတဲ့နတ်မင်းကြီးတွေရှိသမို့လားဘယ်သူတွေပါလဲခொနကငရဲမိဘာရောင်နှုံးဆိုတာတော့အဖြေကမမြိုင်တော့ဘူးနော် အဲဒီဘေဟာကြတော့သူတို့ကမဟုတ်တရုတ်ကသိတယ်ဗျတခါတည်းသုရသတိတဲ့မိရကသုံးပုံနဲ့မပါတဲ့နတ်ဘယ်ကနေခေါ်လာတယ်မသိဘူးအိန္ဒိယကမောင်ခုံဝင်လာတယ်နှကောင်းညွန်ကလမပြီးတော့တခါတည်းလာပြန်ပြီတဲ့ဗါတဲ့အတွင်39မင်းအပြင်39မင်းဘယ်ဘုရားကဟောဘယ်ဆရာတော်ဇာတပေရကဟောတော့ဒါတွေကြတော့သူတို့ကသိလာလိုက်ကြတာတခါတည်းပဲအိမ်ရဲ့တောက်မှလေရှေ့ကနေပြီးတော့အိမ်ရဲ့တောက်မှ အုံသီးလေးဆွဲပြီးတော့ကလကာလေးကာထားတာရှိတယ်မဟုတ်လားပါတယ်တော့အိမ်တွင်မင်းမဟာဂီရိတဲ့ဒါမျိုးကြတော့ဘသူကပြောတာအဲ့ဒီပုဂ္ဂိုလ်ကဘာလို့တော့ဆိုတော့မောင်တင့်နဲ့သုဏမဘယင်ကကောက်နောက်ချက်မှကျိုးလို့အဲ့ဒါတွင်ထဲမှာဖုန်ချင်းထုတ်ပြီးမိရှုတတ်ခဲ့အဲ့ဒီပုဂ္ဂိုလ်ဘုရားမိမြိုင်မြိုင်တင်ရင်သူကမျက်ခမ်းဆက်တယ်မကြည့်ရဘူးရှေ့ကလိုက်ကလေးကာပေးထိုင် မီးနဲ့သေခဲ့ရတဲ့ပုဂ္ဂိုလ်အိမ်မော်တင်ထကိုယ့်အတွက်ဘာဆောက်ရှောက်မှန်းလို့မီးလောင်ရင်သူအရင်ဆုံးခုံဆင်းပြေးမှာမဟုတ်လားဒါကြတော့ဘယ်သူမှမပြောဘဲနဲ့အသက်ဆွဲဆိုပြီးတော့ဒုပရိသလုံနေကြပြီးတော့ဟိုဘက်တောင်းမှထားတာရှိသေးတယ်ဗါတဲ့အောက်ပိုင်းကသုံးကြတာရေငံပိုင်ဥရှင်ကြီးသူ့နာမည်ကမောင်ရှင်မောင်ရှင်ဘာဖြစ်လို့သေတာလဲဆိုတော့အဲ့ဒါရင်နစ်လို့သေတာအဲ့ဒီရင်နစ်လို့သေတာကို ဘသူဟာများလန်ကျုပ်ပြီးတော့လောက်ကြံပြီးတော့ဒီပဏီဖွင့်လိုက်တယ်မသိဘူးဗျာအဲ့ဒါသူတို့ကရင်ငါမိုင်ဥရှင်ကြီးဆိုပြီးရေပင်းရေတံကလွတ်အောင်ဆိုပြီးတော့ကိုယ်ကွယ်နေကြတယ်တကယ်တော့ရေနဲ့နစ်သေးတဲ့လူကဘယ်လိုကြီးရေကာကွယ်နိုင်မှာလဲပြောလုံးဝအတိတ်ပဲမဲ့ရာတွေနဲ့လုံနေကြတဲ့ဒုပရိသဟုတ်ပလားအဲ့တော့တို့မြတ်စွာဘုရားကိုရောမြတ်ကြီးကြီးပါဘုရားဖြစ်တဲ့ဘဝမှာဘုရားဖြစ်တဲ့ချိန်ကသာမကောင်းတာလုပ်သေးလား သိကြရဲ့လားဒါဖြင့်ဝိဘတ်တော်12ပါးဟာဘယံဖြစ်မှခံစားရ မကောင်းကျိုး12မျိုးကာယကံကြောင့်9မျိုးဇီကံကြောင့်6မျိုးမနောကံကြောင့်2မျိုးအဲ့ဒီမကောင်းကျိုးတွေကဘယံဖြစ်တဲ့အခါလဲမကောင်းတာမလုပ်ဘူးဘယံဖြစ်မှဒီမကောင်းကျိုး12မျိုးခံစားရတယ်ဆိုတော့ဒုပရိသစဉ်းစားဘယ်ကလာတာလဲလို့ကောက်ကြောင်းရှာမြစ်ဖြားခန္ဓာကိုကြည့်လိုက်တော့ လေးသိန်းချေကဘာတသိန်းဆိုတဲ့ပုထုဇဉ်ဘဝကပါလာတာဘယ်ကပါလာတာဘုရားကာကွယ်နိုင်သေးလားဘုရားတဲ့ဘုံကံတဘာကြီးမားတဲ့ပုဂ္ဂိုလ်ရှိသေးလားအဲ့ဒါဒုဒကဒကမတွေကလေပြောကြမှာဘူးဗာရင်စေတို့နောဂရတို့ဝါစိတ်တို့ဘောတိုးတို့ခါဆိုင်တို့တို့ဘုန်းကြီးကပြောလိုက်ရင်အင်္ဂလိပ်လိုကြီးမအောင်မင်းနဲ့နောဂရဆိုတာနဂရောဗာရင်စေဆိုတာဗေရင်စေရ ဝါစိတ်ဆိုတာကဝိဇ္ဇာဘောတုဆိုတာအဲခါဆရာအဲခိုင်းဆရာတဲ့အဲ့ဒါတွေလှဲ့လုံးနဲ့ဆိုပြီးတော့လှဲ့လာလိုက်တာကိုကပေါလွန်ပဲသားနေကျင်သလိုနေကိုကိုမထိတ်နှုတ်ကိုလည်းမထိတ်စိတ်ကိုလည်းမထိတ်ပြီးတော့မှဗျာအသုံးချမရတဲ့စိကရက်ခုံကကလေးရွှေကိုချီတုတ်ခဏောင်းဆိုတဲ့ဝချမ်းမြတ်ကပ်ပြီးတော့ဖျားရှည်လာထားတယ်ရလိမ့်မှန်ပါကြီး ရနိုင်မှမလားဒုပရိဒဘာတတ်နိုင်မှလဲရှင်တွေကိုစိတ်ရင်နဲ့ဖုံးလို့မိုးကြိုးပြည့်ရထလက်နဲ့ကာလို့ဘယ်ရမှာလဲဘာမှအသုံးချမရတဲ့ဟာလေးတွေနဲ့ဘုရားကကလိကူမကလိကတလို့တာကိုသာဘုရားကျင်ဒူးနဲ့ထတိုက်တယ်တော့အောင်းမိထားကိုမတတ်နိုင်တော့လဲအောင်းမိတယ်မိုးကြိုးကလည်းပြစ်နိုင်မှုကွာလို့ဒါမျိုးတွေပြစ်ရမှာ အေးအဲ့လိုအဓိပ္ပာယ်မဲ့အလုပ်တွေနဲ့လုပ်နေကြတယ်တို့တရားဓမ္မအုံနောက်မရှိရရောက်လိုက်တာကို့ဘာသာလည်းပဲအဲ့ဒါရရရာချီးယုံတာအစဉ်တန်းရှိပြီးတော့ဖះမှလည်းသိခါမကြဘူးလားအဲ့ဒါတွေလှုပ်လှုပ်နေကြတယ်အာတခါလည်းပဲအခုလိုဆောင်းလာအခါဆိုရင်ဒုပိဋကရေတအိုးကြီးနဲ့လောင်းမယ်ဘယ်နဲ့နေမလဲဘုံကြီးမုံတော့ဖြူစရာတော့ပါကွဲသွားမယ်သာအောင်မိတာ ဒါပေမဲ့ဘုရားကြတော့လောင်းလိုက်တာနေနာမရှိသေးလို့သူ့အမေတခါတည်းပဲပြောတဲ့အတိုင်းကွန်မတီမချင်းလောင်းလိုက်တော့အောက်ကဘုရားနှုတ်ခမ်းလေးကိုပြားလို့ဘာလောက်ကြတာလဲတို့တကားတော်မဟုတ်မလားအေးပြီးတော့နှွေခေါင်ခေါင်နဲ့နေ့လေကြောင်ကြောင်၁၂နာရီမှ တလောက်ပူပြင်းအိုက်ဆက်လာတဲ့အထက်ကိုလေအဲ့ဒါနော် အဲ့ဒါဘုရားရှင်သွားပြီးတော့နေ့လယ်ကြောင်တော်ကြီးကိုဘယောင်းနိုင်ဒုတ်တွေနဲ့သွားပြီးတော့မိရှို့သားရတို့ဘုရားဒူလာယောဂကင်းလို့သာတော်တော့အတိပ္ပယ်မဲ့လုံးမလုံးပါနဲ့ရေလူလည်းကျွန်းအိုးနဲ့ခွန်းနဲ့ဆိုပြီးတော့ထဲ့သားမှာဘယ်နဲ့တစ်ခွက်ထည့်မလဲထားခဲ့လူထားခဲ့မိကျွင်းလည်းဘယောင်းနိုင်ဘယ်နဲ့တိုင်းထားခဲ့မလဲထားခဲ့ပြီးတော့မှညကြတဲ့အခါထွန်းကြီးလိုက်ရင်ကိုယ့်ကိုယ်သူမဖြစ်ဘူးလားအခုတော့ဟမ်ပြိဿ အေးသကဘုံတော့နည်းနည်းကြမ်းတယ်သို့တော့သကဘုံမှရှိရင်တော့ပြောရအောင်မယ်မိအေးနှခါနာဆိုတာဒါပဲမိအေးလေးကအပြူပြန်ရုပ်ကလေးကလည်းတန်းနာတော့အဲ့ဒါကိုဖို့တော့ကသူ့ရစ်ချင်တော့တဲ့နားကြောင်းနဲ့တွေ့တာဟဲ့မိအေးနော်တဲ့ဒီတော့ကနတ်ကြီးတယ်ဒီတော့ကပါတယ်လို့အမလေးခင်းလေးခင်းကြီးများမသွားနဲ့နင့်နတ်ကင်လိမ့်မယ်ဗျတနေ့ကုန်ဆိုတော့ဘယ်နေနိုင်မလဲကန့်ကိုဖို့တော့ကြုံသွားလေကြည့်နေအောင်ကြုတ်အိမ်ပြန်ကြီးအောင်မယ်ဆိုအေးငါဟာလေးပါယူသွားတယ် ဘာတော့အိမ်ရတော့အချိန်မတန်ပဲပြန်လာတဲ့သမီးပြောဟဲ့မင်းအင်းနင်းနွားတွေပဲထားခဲ့တော့စိုးရှိပါသေးလားအာမေတဲ့ကိုဖို့တုတ်ကပြောတယ်တဲ့အဲ့ဒီတော့ကနှက်ကြီးလို့ကြောက်တဲ့အဲ့ဒါအပေါ်မသွားရဲ့လို့အိမ်လာသွားတာသူ့ဟာလေးတောင်ပေးလိုက်ဒီအောင်မလေးသေးပါတော့မိအေးရဲ့သေးပါတော့နေတလုံးမှနားမလဲဘူးလားဟဲ့အာရသလားနဲ့မံမဲမိတွန်းတောက်ပြီးသွားတော့ဘောက်တာဘောက်တာနဲ့ကိုဖို့တုတ်တော့ဟာပြန်ယူဆိုတော့ပါတယ်လေပြိတ္တာ မိအေးနှခဏဟုတ်ချင်မှဟုတ်မယ်မဟုတ်ချင်မဟုတ်ဘူးဒါပေမဲ့ယနေ့တို့ဗုဒ္ဓဘာသာလောကမှာ၄ခန္ဓာ၅ခန္ဓာနားနေကြကိုယ့်ရဲ့အဓိပတိဘုရားကကိုယ်မကောင်းတာကိုဒေဝရကြောင့်မောစင်တာလွတ်အောင်မယုံနိုင်ခဲ့ပါဘူးကာကြမပါတော့ဟုတ်မလားသားတော်လေးရာဟုလားယေသပဏိတသာမဏေဒုက္ခသာမဏေဟောသံဃိစ္စသာမဏေ ဝဏဝါဒီတိတ်တဆာသာသာမဏေများကဲ့သို့ခုနှစ်နှစ်သားလေးနဲ့ဖယားဂုံမယုတ်အောင်အုံခွဆိုပြီးတော့ယဟန္တာဖြစ်စေခြင်းမှာပေါ့ဒါပေမဲ့လုပ်ပေးလို့ရပါသလားဒါတွေအထင်ရှားကြည့်တဲ့နဲ့အဖေရင်ခေါက်ခေါက်ပြောတဲ့ဖယားစကားကြနားမထောင်ဘူးသူ့အမေပါတဲ့ကဲတို့မယားလည်းသိခါကြသေးတယ်ကိုလည်းအုံတော့မရှိရရောက်သေးတယ်ရှင်ရသမားလည်းထိခိုက်သေးတယ်အမျိုးဘာသာသာသနာလည်းထိခိုက်သေးတယ် ရှင်းလားအေးအဲ့ဒါပဲဗျာဘုန်းကြီးဘုန်းကြီးမဟုတ်ဘူးသူတို့ကဗဖယားတဲ့ဗဖယားဆိုတာအမေနဲ့ညာလို့ဖြစ်တယ်ရှုเสียရတော်များဗဖယားမခေါ်ရဘူးနော်ခေါ်ရင် ကိုကိုဖယားမောင်မောင်ဖယားလို့ပဲခေါ်ရမယ်သိလားတို့ဗုဒ္ဓဘာသာတွေကအဲ့ဒီလိုပဲမိအင်းနှခါနာမကဘူးသုံးခါနာလေးခါနာငါးခါနာနားနေကြရ ဒါကြတဲ့ဟိုနေရာကဘာတဲ့ဆိုပြီးတော့အောင်မလီဆက်ဆက်လူမနေနိုင်ဘူးသွားကျင်ညခွေးနာလောက်ကြိုက်တယ်လို့ဆိုရင် နာမစိုးလို့မပြောပါဘူးပြောပြီးပြီအေးအိန္ဒြေရရတို့မှာအဓိကရဘုရားတရားသံဃာကိုးဝယ်ရသုံးမှမရှိဘူးလားအဲ့ဒါရှိပါရဲ့စနဲ့ရောက်ရခန္ဓာပြောလိုက်ကြတော့ BI BBE BAB ဘာလူကြီးညာလူကြီးဘောဂရာညောဂရာဘောဂရာဆိုတာဘာကရောညောဂရာဆိုတာ ညာကတော့အေးတခါလေပြည်ကြီးကတော့ရှိပါရဲ့ယာရုကတော့ရှိပါရဲ့ no break ဘာလဲတော့ name bro နော်အတွင်းညာကိုယ်ပိုင်ညာဘာမှမရှိအုတ်ချမျက်ပေါက်ကိုယ်လောက်ပညာမတတ်တဲ့ကိုယ်လောက်စိပွားမရှိတဲ့ပုံကိုယ်တွေကလမ်းဘေးကအုတ်ချမျက်ပေါက်ပြောတဲ့စကားတွေနားထောင်ပြီးတော့လူတွေဟာရောင်30ဖြစ်နေရတာတနာတယ်ဒါကြောင့်ကိုယ်ပိုင်ညာထားကြသမ်းပါ ဘာရေးကြည့်လဲပြိဿအေးကိုယ်ပိုင်ညာထားကြသမတို့မှအမြင့်ဆုံးအမြတ်ဆုံးအတော်ဆုံးအထွတ်ထိပ်ဆုံးအချွန်းဆုံးအမွန်ဆုံးဖြစ်တဲ့ဘုရားယရနာတရားယရနာသံဃာယရနာမရှိဘူးလားအဲ့ဒီဘုရားပြောခဲ့တာတဆူလည်းမဟုတ်ဘူး everybody ဆိုတာလို့ every ဗုဒ္ဓဘုရားတိုင်းပြောခဲ့တာသာဝပပသာအာဂရဏကြီးပွားရေးရှိပွားရေးလူမှုရေးအိမ်တော်ရေးနိုင်ငံရေးဘယ်အရေးကြောင့်မှမကောင်းတာမပြုတ်နဲ့ ကိန်းနေတာကပြင်စရာဖြစ်ဆွက်စရာလိုသေးလားကွက်တိအပေါ်လိုမရှိဘူးကုသလသာဥပသမ္မရာကုသိုလ်ရမယ်သာဆိုရင်ဘာမဲဖြစ်ဖြစ်အကုန်လုံးပြုပါသာစိတ်တမယောတပနာမိမိစိတ်ကလေးကိုဖြူစင်အောင်ထဧတံရိသုံးပါသည်သဗ္ဗဗုဒ္ဓနာ ခင်ငါဝါလူသတ္တမကပွင့်ညပေတောင်ဖျားရှင်ပေါင်းတို့၏ သာသနာနှမှုမကွာဘတမှုတဲ့ပြခဲ့တဲ့အစိုးအဆုံးမဩဝါဒစကားတော်ပါပေတကားအေးဆိုလိုက်အာကုသောဟုသမျှအာကုသောဟုသ ပြုရရှောင်မှာကုသိုလ်ဟုသမျှမရအရာပြုပါမိမိတို့စိတ်ကလေးချူဖွေးအေးเสียဟောဒီသုံးပါဘုရားတိုင်ညွန်ကြတာ အာကုသောဟုသမျှအာကုသောဟုသမျှမပြုရရှောင်ပါမပြုရရှောင်ပါကုသောဟုသမျှကုသောဟုသမျှမရအရာပြုပါမရအရာပြုပါမိမိတို့စိတ်ကလေးမိမိတို့စိတ်ကလေးဖြူဝေအေးစီယာဖြူဝေအေးစီယာဟောဒီသုံးပါဟောဒီသုံးပါဘုရားတိုင်းညွန်ကြတာဘုရား မှတ်မိဗလားအဲဒီခေတ်ကဘာရင်ညာရင်မဟုတ်ဘူးရှိတယ်မြပြောရရင်တော့တောထသွားမယ်အခုခေတ်သွားကြတယ်ဖျားဘူးတယ်မဟုတ်ဘူးဖျဲလေသွားတယ်အိမ်ကသွားတဲ့ကရောက်တက်ကရနဲ့ပေါက်တက်ကရပြောသွားတယ်အရဟံတလုံးမှမပါဘူးဟိုကြတော့ဥသုံးချိန်အော်တိုမက်တစ်ချဖင်မှုတောင်းထောင်းပြီးတော့မှစားကျင်တာစားဝယ်ကျင်တာဝယ်အပြန်ကြရံဖြစ်လာဒါရှိသေးတယ်အချို့မျိုးသမီးတွေ ဘုရားရှင်မှာကြောက်ပြားလေးပေါ်စိတ်သားလောက်ကြောက်လုံးလေးတင်ထားဒါပုတ္တိပုတ္တိပုတ္တိပုတ္တိနဲ့သူများလည်းမကြဘူးပြောရင်ကပြောပြီးတော့ထွက်လိုက်တာအီးထွက်အောင်မှဟင်မြစ်တယ်မပြောနဲ့ဗဇက်ကအင်းအင်းနဲ့နေအောင်မှဒါပြောတာအမကောင်မ၄သက်တော့တယ်သူဘာလို့လို့လောက်ထားမှလည်းမသိသူဘာသူလေးကြံလေးပြီးတော့လေပုတ္တိပုတ္တိပုတ္တိနဲ့လို့ပြန်ရှွတ်အမေပေါ်လိုက်တာတော့တဲ့အလကားကိုကိုကိုအရှက်မရှိလို့လိန်နေအစိတ်သားဟာစိတ်သားပဲဖြစ်ရမှာမို့ အေးအဲ့ဒီလိုအညာခံကျင်တဲ့လူတွေအတွက်ညာဖို့ရလူတွေကတိုင်ဝိုင်းပြီးတော့ဘေးကတပုံကြီးပဲအဲ့ဒါတို့တရားဓမ္မများသတိထားကြဖို့အခုဘုရားပြောတာကအကုသိုလ်ဟုသမျှမပြုနဲ့ကုသိုလ်ဟုသမျှပြုပါမိမိတို့စိတ်ကိုရှင်းချင်းအောင်ထားအတူအချင်းကလေးပါပဲအာဒါအကုကမပြောပါအောင်ဒီတိညာညာတိဒီစိတ်လေးရတဲ့ပတိကြတော့လက်တွေလည်းပုံကုန်ပါပြီဟမ် အေးလက်တွေလည်းပုံကုန်ပါပြီအဲ့ဒါအာပရိအပတ်ရင်များတော့သိဋ္ဌိတင်တယ်သိဋ္ဌိပြည့်ဆိုလားပါဆိုလားပြောဦးမယ်တနေ့မှာဘုန်းကြီးတို့ကလည်းတနေ့၈လလောက်လဲရတော့နေပေါင်းစုံရောက်ဝိညာဉ်ခပ်ပေါက်ပေါက်တပားကပရိသုံးပုံကိုတပြိုင်နဲ့စိတ်ဒါပါလောက်တာတော့ဆိုအပတ်ရင်များအောင်လို့ဟာအပတ်ရင်များတော့ဘာဖြစ်တော့သိဋ္ဌိပြေးတာပေါ့တဲ့ဩအပတ်ရင်များတိုင်းတာသိဋ္ဌိပြေးရင်ကိုရင်ကြီးရဲ့အညောင်းမခံပါနဲ့ ပံကာလေးတစ်ခုဝယ်ပြီးတော့ဂတိကိုကြီးနားတဲ့အချိန်ခလုံးနိုင်လိုက်စမ်းဘယ်နှမလို့ခြင်းလဲပြောအတိဘယ်မဲ့လူတွေဟာအုံနောက်မရှိစွာနဲ့ဆိုပြီးသူတော်မညာတာလိုင်းနာကိုအရှက်မရှိတဲ့မျက်နာနဲ့မျက်နှာပြောင်တိုက်နေကြတာတော့တတိထားနေပါတယ်စိတ်ပါကုသိုလ်ရမယ့်ဟာတွင်ဟုတ်လားအရဟံပူဇော်သူကိုခံတော်မူလိုက်တဲ့မြတ်စွာဘုရား ဖယားဆိုတာမကိလေသာကင်းနေလို့ပူဇော်ဒုက္ခ၌တဲ့ငါမှာလောဘဒေါသမောဟကိလေသာရှိနေတယ်ဒီလိုကိုနှိုင်းရှင်ပြီးတော့ငါသည်ဒီဘုရားရဲ့တပည့်ခံနေတဲ့အခါမှာအေကိလေသာနဲပါအောင်ကြိုးစားရမယ်တကယ်လက်လက်တွေ့ဒါနာမှုသီလမှုဘာဝနာမှုတွေပြုမှဖယားစကားလိုက်နာပြီးတော့ဗုဒ္ဓဘာသာဝင်ပြီးသားမယ်မဟုတ်ပါလားအခုတော့တတ်တတ်လွတ်စားပြီးတော့ဗျာပါတယ်တော့ သတ်သတ်လွတ်စားပြီးတော့လေအမလီမေတ္တာတရားတွေဘာညာတွေပြောတာအဲ့ဒီသတ်သတ်လွတ်စားတယ်လူနဲ့မစားတယ်လူတပွဲတည်းထိုင်ပြီးတော့များဇွန်းနဲ့နှိုက်ကြပါလားဒီကသတ်သတ်လွတ်စားတော့ပါဆိုအလိုက်ကန်းဆုံးမသိပြောတော့သတ်သတ်လွတ်စားလိုက်တယ်ကြီးလိုက်တယ်ဒေါသဟုတ်ပလားအေးအဲ့ဒါကြောင့်အသားနဲ့မတက်ရင်မစားပါနဲ့အညီနဲ့မခံနိုင်မစားပါနဲ့ဒါရိုးရိုးနဲ့ရှင်းရှင်းကလေးပါ အခုတော့မဟုတ်ဘူးတတ်တတ်လို့စားရင်ဘာဖြစ်တော့မှလို့ညာဖြစ်တော့မှလို့နဲ့ဆိုပြီးလုံနေကြတာကလည်းအရာထုံးသဘောဗျာဘာတော့အရာထုတယ်ဆိုတာအဲအယူထခြင်းတစ်မျိုးပဲဘုန်းကြီးပြောတာရှင်းတယ်နော် စားခြင်းလို့ကိုယ့်ဘာကိုစားတာကိစ္စမျိုးကုသိုလ်ဆိုတဲ့နာမည်ကြီးတတ်တာပြီးတော့အခုကကတပည့်တော်မွေးနေတိုင်းတတ်တတ်လို့စားတာဖေရမွေးလာတိုင်းတတ်တတ်လို့စားတာဖေရအေးငတ်တာပေါ့လို့ပြောလိုက်ရိုးရိုးရှင်းရှင်းကလေးနဲ့စားတာဂုံပြုတ်လိုက်ပါတယ်အလိုနဲစွာနဲ့စားတာဟုတ်လားအခုတော့ကုသိုလ်ကြီးထိတ်ဥတင်ပြီးတော့ဗျာအမလေးအဲ့ဒီလေစားတဲ့လူတွေရှိလို့တတ်တာဘာညာနဲ့ပြောရတယ် အာအဲ့ဒါအသက်သေးတာတဲ့ဒီတက္ကဝါကောင်တွေသေးတာစားလို့တဲ့။ကဲတတ်တတ်လို့စားတဲ့လူကအဲ့ဒီနွားရည်ဘာရည်နဲ့လှုပ်ထားတယ်ဖဏမရှိဘူးလားပြော။ဘယ်နဲ့လဲ။အေးဒါကြောင့်ဒီခေတ်သစ်ဝါဒတွေနဲ့လှိန်လုံးတွေနဲ့ဝါဒအသစ်စမ်းနေလှုပ်တာ။ဘုန်းကြီးတို့ဘုရားကလူမှန်ရင်၅ပါးသီလပြည့်စုံရ။လူမှန်ရင်ဒုဋ္ဌဂါမဏီမင်းကြီးတို့မှလည်းပဲအဲ့ဒီမှာပြောတာတရဏဂုံ၃ပါးသာတိ၅ပါးသီလမတည်ရင်လူတစ်ချက်ချက် နာဘာသီလာရောတရဏဂုံသုံးပါးရောတီဆုံးတီမအဲ့ဒါပြည့်စုံသောလူတရားဒီလိုပြောထားတာအဲ့ဒါခိသစ်ဂေါရမလို့လို့ဆိုပြီးတော့အမလေးအဲ့ဒါနေရာတကူကအာတဲ့ဘယ်သိက္ခာဘုံနဲ့ဘယ်သိက္ခာဘုံနှစ်ခုလောက်လွန်အောင်ထိပ်ပြီးတာပဲဆိုပြီးအဲ့ဒီလေသွားကြပြန်တယ်အုံတော့မရှိတဲ့လူတဲ့အ ਨੇ ကြောင့်ဖြစ်တဲ့ငါးပါးသီလမှမလုံမဲနဲ့ဘာလို့တော့မှလဲ အေးဒါလေးကိုအခစ်သစ်ထွင်နေကြတာကိုပဲဒုပရိသကအဟုတ်ကြီးထင်ပြီးတော့အဲ့ဒါလိုက်နေကြတာကိုကအောင်းမိတယ်မိုးချိုးကလည်းမပြစ်ဘူးကွာကိုင်းတော်ပြီဗျအခုကြီးတော်တယ်မှာအဲဘုန်းကြီးတို့လေပြတ်တဲ့ဖြင့်ခொနကအကျင်ကောင်းသူအကျင်မကောင်းသူနှစ်ယောက်တို့ကျွမော်ရောက်နေတဲ့အခါမှာအဲ့ဒါခဏရထားလို့ဟောနတ်မင်းကြီးဗန္ဓမအေးအဲ့ဒီနတ်မင်းကြီး၄ပါးကဘာတွေပါလဲ ကိုမြင့်ဘောလုံးအားပေးတယ်လို့ချွာဟာချွာဟာရည်ကြနေတယ်တတရထပြော့ဝိရုလကဝိတုပက္ခကုဝေရာတကယ်အဟုတ်အမှန်ဖျားဟောဆိုတဲ့ကိုကိုစောင့်ကြတဲ့နတ်လေးရကြတော့မသိဘူးကိုကြီးကြော်ရေကြတော့သိအတော်ခက်တယ်ဒါကြောင့်တို့ဗုဒ္ဓဘာသာတွေကပြင်စရာတွေအများကြီးပဲ အဲ့တော့တခါတခါမရင် ထုံးတစ်ချက်သာ တို့ပါဆိုရင်တော့ရန်ကုန်ရှိထုံးနေမလောက်တော့ဟောမေမြို့ကိုတွဲလိုက်ပို့ရမယ်ဂိမ်ပေါက်တယ်အဲ့တော့ဝိရုလကဝိရုပကကုဝေရဒတရထဒီနာမင်းကြီးလေးယောက်ကနေပြီးတော့ဟဲ့မဏိမေခလနာသမီးတဲ့ကုသိုလ်ရှင်ဖြစ်ကြတဲ့ပုဂ္ဂိုလ်တွေရင်နဲ့ပတ်သက်လို့ရှိရင်မင်းကယ်ဆယ်ရမယ်စောင့်ရှောက်ရမယ် ကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေများတစုံတစ်ခုရင်နဲ့ပတ်သက်လို့ဘေးရောက်ရင်မင်းကြီးလေသောပြစ်ဒဏ်အမိန်တော်ပြန်ထားလို့ဟောအခုကုသိုလ်ရှိတဲ့ကိုကျင်တရားကောင်းတဲ့လူကျွန်းမော်ရောက်နေတဲ့အခါဖန်ချင်းပြီးတော့နဝရလေတော့နဲ့ဇပုရိတ်လက်မဲ့လူများရှိပါသလားပြုတ်တယ်ပြဆိုတော့အဲ့ဒါလေကန်းကလေပေါ်တက်ထွတ်မဲ့လို့တော့ဟာနေအောင်များတဲ့ကျုပ်တငယ်ချင်းပေါင်းပေါ်ရှိသေးတယ်အေး तू ဟာကုသိုလ်ပြုသလားဆိုဟင်းအင်းဒါလိုတော့မရှိဘူးမရှိရင်ကျုပ်လေပေါ်မတက်ရဘူး အဲ့ဒါလဲပြိဿကုသိုလ်မရှိရင်လေပေါ်တက်ရရဲ့လားအခုတော့ပြိဿရေလောက်ချင်ရလောက်ဗေဒင်ဆရာနဲ့နဂရဝိဇ္ဇာနဲ့ဘိုးတော်ဂိုင်းဆရာပိုက်ဆံပေးလိုက်လူသတ်တဲ့လူဖြစ်ပဲစေ तू ကဒါတွေလွတ်အောင်လုပ်ပေးမယ်ဆိုတာလုံးဝအတိတ်ပဲမရှိပါဘူးဘုရားဘာသာရဲ့ကာမဝါဒီဝိပဿဝါဒီကံကိုယုံကြည်သူများဟာဒါအရေးကြီးပါတဲ့ဟုတ်တော်ရှိမဟုတ်တော်ရှိဆိုတာအုံနောက်မရှိလို့လုပ်နေကြတာပဲမပြတ်သားလို့ မှန်ရလားအေးအဲ့ဒါတွေများနေကြတယ်အခုကြည့်လေပေါ်တက်ခံရလားမတက်ခံတော့မှာဗျာတဲ့ဒါလို့လည်းမဖြစ်ဘူးလေတဲ့ကျုံမှလည်းပဲအထက်ကနတ်ကြီးလေးပါအမိတ်ရကယ်တင်ရမတာဝန်ရှိတယ်ဒါတော့ဒီလိုဒီလိုလုပ်ပြတဲ့ခံမြကုသိုလ်တွေကိုသူ့အမြောက်ဘူးသူ့ကိုသာဓုခေါ်ခိုင်းသားမှာဒါနဲ့ချောင်းမော့ပြီးတော့ငါလူရမင်းကြတဲ့အတိုင်းပဲကွာတဲ့မင်းမှာဘာကုသိုလ်မှမရှိတော့ဒီလီပေါ်မတက်ရဘူး ငါပြုတ်ထားတဲ့ကုသိုလ်တွေကိုမင်းသဘောတူပြီးတော့တာထုခွန်လိုက်စမ်းပါချော့မော့ယူရပြီးအကျိုးလိုလားတဲ့စိတ်နဲ့ဆိုတော့တာထုတာထုတာထုပါခေါ်တော့မြ။ကိုင်လှေပေါ်တက်တော့ဆိုပြီးဇဗုဒိတ်ပေါ့လှေပေါ်မှာပါတဲ့ယရနာတွေပေးထားခဲ့တဲ့အခါကိုချင်းကောင်းတဲ့ပုဂ္ဂိုလ်ကချင်းရဲ့အတူချမ်းသာအမျှပဲဆိုပြီးတော့ယရနာတွေတဝက်ခွဲပြီးတော့ပေးလိုက်ပါ။ ကိုချင်းမကောင်းတော့လေသာထုခေါ်ရတဲ့ကောင်းမှုရဲ့အဆောက်အအုံကြောင့်အသက်ဘေးမှာလွတ်အေးရခြင်းယရနာရွှေငွေတွေရခြင်းမိသားစုနဲ့မကွက်မကွာနေရခြင်းဆိုတဲ့အကျိုးတွေဟာသာထုခေါ်ရတဲ့ပတ္တနုမောဒနာကုသိုလ်ရဲ့အစွမ်းဘယ်နဲ့လဲပြိတ္တာတို့ဗုဒ္ဓဘေယဟောကြားတဲ့ဒေသနာတွေမှာမိမိရဲ့လုပ်ငန်းဆိုတဲ့ကိုယ်ပိုင်တတ္တိစွမ်းအင်နဲ့အလုံးမပြည့်စုံဘူးလားမပြည့်စုံပါ အောင်မလီလီဆောင်လိုက်ရတာကာကြီးရောခကြီးရောနကြီးရောလကြီးရောမနေရဘူးဟဲ့တခါတော့လေမန်းဖိန်ချလို့ချငွေပြချလို့ချပြီးတော့ဘုရားကနဲ့စွတ်တင်ထားခဲ့အဲ့ဒါစတူကန်းဖြစ်တယ်ဘုရားကဟာဘာဖြစ်တယ်အတုမရှိတဲ့ဘုရားဘာတွေနဲ့တုထားတော်သူရတရိယောဘိုးဘိုးအောင်ရောဘုံမင်းကောင်းရောရက္ခဂျင်းတောင်ရောရွှေဘောကျွန်းရောသာမင်ရရောပွားကြီးကိုခတ်နေတာအတုမရှိတဲ့ဘုရားဘာတွေနဲ့တုထားတာ ဖះမြအာနာကြီးကရှက်ကြီးကမကောင်းဘူးလားအင်းကိုသာဖះဆိုရင်တော့လက်သီးနဲ့တန့်ထိုးတယ်အမလေးလာပါလာပါညာနာညာနာဝိလာသကညာနာအစိန်နေရတကားတဲ့ဘုံတော်နာနာကံတော်နာနာညာတော်နာနာအတုမရှိတော်မူနေထောတာမြတ်စွာဘုရားသူတို့သာအတုမရှိဘူးပြောတယ်ဘုရားရှင်မောကြတော့နှကောင်းညွန်ကလမသူရသတိကစတက်နေလိုက်ဘိုးဘိုးအောင်နဲ့ဘိုးမင်းအောင်နဲ့ရကန်းကျင်အောင်နဲ့အဲရွှေဘော်ကျွန်းနဲ့တာမင်ညတယ်ပါစုကိုခတ်လို့ဘာတွေလောက်ကြတာလဲ အတုမရှိတာကိုမတုပါနဲ့အခုအတုမရှိတာအကုန်လုံးတွတ်ပြီးတော့အဲ့ဒီဖရာထဲမှာအကုန်လုံးစွတ်တင်ထားရတာဒီရတဲ့ခြေတွေတချို့လက်ဖွဲ့ဆိုတာကလည်းခြေတွေအဲတချို့ကြတော့ဓာတ်လုံးဆိုလားပို့ရင် ပြောင်းဆောင်ရင်လေရင်တွေတဲ့ထဲသောက်စီပေါက်တဲ့စေအဲ့တော့လောကလူသားတွေဟာပြောတော့တာပါဇက်ကဗုဒ္ဓဘာသာလို့အမိခံထားကြတာ အေးအေးဘုန်းကြီးတို့ကမျောလဲမှာတဲ့သာသနာတန်ရှင်းရေးလှုပ်လိုက်ကြတာဟောတပါဟောတပါနဲ့တရဏဂုံသီလတန်ရှင်းရေးလဲလာလဲဥမလားလို့မျောမိတယ်လာလဲလာသက်မှာပြီတရဏဂုံသီလတန်ရှင်းဒီလိုဆိုရင်တော့တယောက်မကြအကုန်လုံးထောင်ထဲရောက်ကုန်လိမ့်မယ်ထင်တယ်ဟမ်ရန်ကုန်တစ်မြို့လုံးတတိုင်းနာကာလရင်မအေးဘူးလားဘာဖြစ်သွားမလဲထောင်ဖြစ်သွားပြီ ကံရှိသည်ဗျာကုသိုလ်ပုံညာကုသိုလ်ပုံညာတွေ့မဟုတ်ဘူးခါခွေဝါဆွဲငတ်သဝိဇ္ဇတလုံးပေါက်တဲ့ခွင့်ကြုံညာ အမလီတရားဟောရအောင်ပလင်မော်ရောက်နေတာအောင်မိနေအာသုံးလုံးသင်္นานပုတ်နေရပါလားသို့ကုသိုလ်ပုံညာကုသိုလ်ပုံညာယူကြလင်လင်ယူကြလင်လင်အမိကသာအမိကသာစောင့်ညာတူပင်စောင့်ညာတူပင်ကိုပြုနိုင်မှကိုပြုနိုင်မှကိုခပိုင်ရှင်ကိုခပိုင်ရှင်ခွင့်ကြုံညာခွင့်ကြုံညာ ကိုအားဆောင်သည်ပင်ဒါနာပฏิဒါနာပတ္တနုမောဒနာသုံးမျိုးလုံးဝဋ္ထုဇကြောင့်ဘုရားဟောဒေသနာတဲ့ခိုင်မာ တိကျစွာဘုန်းကြီးတို့ပြခဲ့ပါပြီယုံရင်မယုံရင်ပုံပြင်လို့မှဒါပဲခပ်ပြပြစနေသားတက်တိုးတဲ့ပြိတ္တကြီးဘယ်နဲ့ဗျာအချမ်းကြီးချမ်းက ဒါပေမဲ့သာသနာတော်မှာနှစ်ထမ်းကြာစွာနဲ့အလေးအလာပြုတ်ပြီးတော့ပြောတဲ့ဇကားတော့မယုံညင်ကြဘူးအဖေရင်ခောက်ခောက်ဇကားတော့မယုံညင်ကြဘူးသူ့အမေရဲ့ဂိုင်နောက်သီလပေါ့ဗျာမပါလေသီလဆိုတာကိုယ်နဲ့နှုတ်ကိုထိမ့်သိမ့်တာသီလဆိုတာဘာလဲ အေးအဲ့ဒါလည်းသတိထားရအောင်ကိုယ်နဲ့နှုတ်ကိုထိမ့်သိနေဆိုပြီးတော့တကားတဲ့ဆွလိုက်ကြတာမေတ္တာသာကတိနာစိတ္တသာသဗ္ဗပါဏဗုဒ္ဓေသူပရိသဝဝိရဏသမာရိယာမိမေတ္တာနှင့်တကွာသောစိတ်ဖြင့်အာလုံသောတ attva တို့အပေါ်၌ပြန့်နှံ့၍နေပါမယ်တဲ့လိမ့်နာလိမ့်နာဘုန်းကြီးရှိတစ်ချိန်သာပြောပြီးဗာမေတ္တာမှမထားဘူးပြီးတော့ကိုးပန်းသီလစောင့်နေဆိုတာလာသေးရဲ့ตาအေးတို့ကအေးအဲ့ဒါတော့ကြံကြံမပြောတော့ဘူးတော်ပြီအခုကဝေယဝိစ္စ ဘာပါလဲအပ္ပစာယနာနော်အပ္ပစာယနာကြီးသောသူတွေကိုကြီးအတ္တသိကဂုံဝါကြီးမားတဲ့ပုံကိုယ်တွေကိုယိုသေးတာအဲ့ဒါယိုသေးရင်အမျိုးမြတ်ဖြစ်ရတဲ့အကျိုးယိုသေးရင်ဩဘာလို့လဲအသကမင်းကြီးရဲ့မိဖုရားအရွယ်လေးကငယ်အလှကလှယာတုကတော့ဘာပြောကောင်းမလဲဘယောကတင် တို့ဘုန်းကြီးကဟောလိုက်ရင်အင်္ဂလိပ်လူကြီးပဲဟောတာဟုတ်လားဘယောကတဲ့ဘယင်ကတော့ကြည်လိုက်တဲ့မာနအရွယ်မာအလမာယာတုမာဒါကြောင့်သတ္တိကကဝါကြီးမတဲ့မူကြီးမယာတွေကိုမာနအခြေခံပြီးတော့ဆက်ဆံတော့ဟောသေတဲ့အခါကျတော့ဟိုးနောက်ချီးဘိုးမကြီးသွားဖြစ်တယ်။ဘာသွားဖြစ်အေးအဲ့ဒီမှာဘဝအသေးရလာတော့နောက်ချီးဘိုးအကောင်နဲ့ပေါ့လေ။ဒါတော့ဘယင်ကလည်းပဲသူ့မိဖုရားကြီး ဆုံးမသွားတဲ့တွတ်တာကြောင့်လွတ်ယုံမတက်နိုင်ဘူးတခါတည်းရှိသည်များအလောင်းစီနဲ့စိမ့်ပြီးတော့အိုဥပရိဒေဝိယအိုပရိဒေဝိယအေးအဲ့တော့ဘယင်မင်းများရှေ့တော့ကတိုင်းမြေခေါင်းဆောင်များအကျင့်ပြတ်နေယဟန်ပုံနာတွေက ဆုံးမရဘာတွေကရှေ့တော့ကနော်အေးအဲ့တော့အခုကိုကျင်တရားတိုင်းလည်းပြည်သားပေါ်မှာစောင့်ကြောက်မှုပြတ်နေတော့ဘုရားအလောင်းကလည်းအဘိညာဉ်ဆိုင်ရယသိကြီးဖြစ်နေလို့ရှင်နန်းတော်လား လွယ်လွယ်ပြောမိဖုရားကြီးဘယ်ရောက်နေတယ်ဆိုတာငါပြောနိုင်တယ်ဆိုတော့ဘယင်တခါတည်းပြေးလာအဲ့ဒီမှာဘုရားအလောင်းတော်ကတကောကြီးမှဇံပိညာနဲ့ပိုဒီနဲ့ပိုမလာစေတည်းအဲ့တော့ရှေးကပိုဒီကြီးကဂုံဂုံဂုံဂုံနောက်ကပိုမကြီးကကွာကွာကွာကွာမစ္စတာကုံးနဲ့မစ္စကွာအေးအဲ့တော့မြင်လားဟေးတဲ့အတ္တကမင်းကြီးတဲ့နောက်ကလိုက်နေတာမင်းမိဖုရားကြီးဥပရိကတဖြစ်လဲခဲ့တဲ့ပုံမှာ နားထောင်กว่าဆိုပြီးတော့ငါနဲ့ပိုးမပြောတဲ့စကားကြားစေတည်းဟဲ့ပိုးမနင်ဘယ်ခလာတပည့်တော်ဘယောကရင်ဘဝကလာပါလေဖရာခင်ဗျားတို့လည်းအိုင်စေးတတ်သေးတာဟိုကလည်းဒီလောက်တော့တတ်ပါတယ်အေးအဲ့တော့နင်အဲ့ဒီဘယင်ကတော့ဘဝရဲ့ချစ်လင်းနဲ့အခုဘဝပိုးရီဟုသောလင်းဘသူ့ဘောမှာမေတ္တာ ချိန်ဝင်ညာသာတယ်လေဆိုတော့ဟိုကပြောလိုက်တဲ့စကားက အတကရဌာနမပိတဝါအတကမင်းကြီးကိုသဗ္ဗိတကလာဒါသကလာလောဣတေနာထောအတကမင်းလည်းကြောင်းသွေးဖြင့်ခောမယပါဏကပိဏသာကျမယကျွန်တော်မျိုးမိုက်ချစ်လင်ဖြစ်သောဟောဒီနောက်ချီပိုးကြီးပါရီခြေတော်ကိုမက်ခရန်လိမ့်ကြံလို့သာဗျာတဲ့ဗျာဖြစ်နိုင်ရင်အတကမင်းကြီးရဲ့လက်ချောင်းသွေးနဲ့သူ့ရဲ့ အခုနောက်ကြီးပေါ်ကြီးလင်ရဲ့ခြေတော်ကိုဆေးကျင်ပါတယ်ဆိုပြီးတော့ပြောတာကြောက်เสียမာနာပါပါလေအေးဒါကြောင့်ဘုန်းကြီးတို့အပ္ပစာယနာဆိုတာကအယုအသေးပြုတ်ရတယ်အသက်ကြီးတော့တစ်မျိုးဂုံကြီးတော့တစ်သွဲအဲဒီလိုအယုအသေးပြုတ်မှကောင်းရာသုက္ကတိရရှိခြင်းအကျိုးကောင်းရာသုက္ကတိရောက်ရှိခြင်းအကျိုးရမယ်မဟုတ်လားအဲ့ဒါဘုန်းကြီးတို့ပြောင်းမြအနေထားပြင်ပြောတာအေးနောက်တစ်ခုကဘာလဲဝေယဝိစာ အဲ့ဒီဝေယဝိစ္စမှာဘုန်းကြီးတို့အနေနဲ့အရရတော့ပြောခဲ့ပြီးသားဝေယဝိစ္စဆိုတာအမှုကိစ္စတွေကိုမငြီးမငြီးပဲနဲ့လှုပ်ဆောင်တာလှုပ်အားပေးတာဘာလဲလှုပ်အားပေးတာနော်လှုပ်ရှားပေးတာမဟုတ်ဘူးနော်ဒါလောကမှာအများကြီးရှိတယ်ကြည့်လက်တော်ရတွေမှာလှုပ်အားပေးတယ်လှုပ်အားပေးတယ်နဲ့တယောက်ကသာရွှေရောင်ပြပြီးတော့အာမနာတာအိမ်လုံးလာစားရဟုတ်ပလား လုံအားပေးတဲ့ဖြင့်ကိုယ်လုံအားကြောင့်သူများပြည့်စုံသွားရမယ်ကိုယ့်ရဲ့ပေးကမ်းမှုကြောင့်သူတစ်ပါးပြည့်စုံသွားရမယ်အခုတော့ဒီကောင်မတို့လုံးလိုက်ရတာဖတ်ဖတ်ကိုမောလို့ငါပြောသီးလေးတစ်လုံးတော့မစားရပါဘူးတော့ဆိုတော့ဘုန်းကြီးကမေးလိုက်ကြတယ်ငါကြီးကြလုံလာတာလားလို့ဒါတွေလည်းအများကြီးပဲကိုင်းတော်ပါပြီအဲ့ဒီလုံအားပေးရတဲ့ကုသိုလ်ရဲ့လက်ဟာ gold finger တဲ့ပါတယ်တော့ရွှေလက်ခြေတော်ကနတ်တပါး ခရီးသွားလမ်းမနေတဲ့ပင်မဆင်းရဲသူတွေကိုခေါ်လာပြီးတော့အဲ့ဒါရေလိုပါတယ်ဆိုတော့သူနေရာသက်ပင်ကိုင်းလက်ညှိုးထုတ်ပြရေတွေတဝဝကြတယ်။အာအစားလိုပါတယ်ဆိုတော့သူနေရာသက်ကိုင်းကိုလက်ညှိုးညွန်လိုက်တာအစားတွေကြတယ်။အဝတ်အထည်လိုပါတယ်ဆိုတော့လည်းလက်ညှိုးညွန်လိုက်တော့အဝတ်အထည်တွေကြတယ်။ဝမ်းမတသားနဲ့အာခမည်းသည်ပြမလားတခြားလားကျွန်တော်ဘာမှမဟုတ်ပါဘူးသာမမပဲတဲ့။ဒါပြင်ဘာကြောင့်သစ်ရဲ့ လက်ကရွှေအောင်တောက်ပပြီးရွှေသားအတိပြီးနေပါသလဲအဲ့ဒီအခါကျတော့မှသူသည်တစ်ချိန်ကချင်းရဲ့မွက်တယ်လို့မလူမပန်းနိုင်တဲ့ဖြင့်အလူကနေအဒီလန်းကသွားပါဒီလန်းကသွားပါလိုအပ်တာရပါလိမ့်မယ်လို့စိတ်ရှိရှိထားပြီးတော့လက်ညှိုးညွန်ကြားခဲ့တဲ့ဝေယဝိစာကုသိုလ်ကြောင့်သူ့လက်ညှိုးထိုးသမျှအကုန်လုံးရလက်ဟာလည်းပဲရွှေအောင်တောက်ပါတယ်အဲ့ဒါဘာကုသိုလ်လဲဂိုင်းဆိုကုသိုလ်ပုံညာ အမိကသာဆောင်ညာသူပင်ကိုပြုနိုင်မှကိုခပိုင်ရှင် ခွင့်ကြုံညာကိုအားဆောင်နေပင်တဲ့အဲ့ဒီမှာဘုန်းကြီးတို့ပောရိတာရတို့ဇာလန်းလည်းရှိသေးတယ်ဟုတ်ပလားအေးပြီးတော့မှဘုန်းကြီးတို့သန္နပိသောတမင်းကြီးတို့ရဲ့ဘာဒဝတိရှင်မအေးမောင်စကေကြီးနဲ့အဋ္ဌိဝေလဆိုတဲ့မြင်းတွေပြီးတော့ နာလာကိရိဆိုတဲ့ရှင်မင်းကာကဆိုတဲ့လူမြန်တော်တွေအဲ့ဒါတွေကသူတော်မအကျိုးကိုဆောင်ရွက်တဲ့ဝေယဝိဆာကုသိုလ်ကြောင့်ရလာတာပဲဘယ်သူမှပြုမိမိမှုပဲဘယ်လိုဗန္ဓဗမြကအောင်ဖတ်လို့ပေးလို့ရရလားအခုကအုံဖတ်တွေသိမ့်များနေတယ်နော်တို့တရားဓမ္မတွေ။ကိုင်းဒါဖြင့်သီလပိုင်းဆိုင်ရာ တော်ကြစို့။နောက်ကဘာဝနာပိုင်းနောက်ကဘာလဲ။ အေးဘာဝနာပိုင်းဆိုတော့ကဘုန်းကြီးတို့တရားဓမ္မများ ဟောခဲ့ပါပြီလွန်ခဲ့သောနှစ်တွေကဝိပဿနာ အကျိုးချင်မြန်လို့ပါတယ်အဲ့တော့တလုံးစီပြောရရင်တဲ့ဘာဝနာဆိုတာထားဓမ္မသဝနတရားနာတာခြေတော်ကလေးကကရာရေအိုက်အနိဖာကလေးတကောင်တရားနာနေတော့နွားကြောင့်သားကလေးရဲ့ဒုက္ခ ဟာရဲ့ခေါင်းလေးမှာထောက်မိရင်တရားနာရင်သေသွားတော့ဟောတောင်ရိသာနတ်ပြည်မှာမန္တုကဒေဝပုဒ္ဒလို့ဖာနာသားလေးသွားဖြစ်တယ်။ဘာသွားဖြစ်အဟိတရိစ္ဆာဆိုတဲ့ဖာဘဝကနတ်ဆိုတဲ့သူဂတိဘဝကိုပို့လိုက်တာဘာကုသိုလ်လဲ။ပါဠိလိုဓမ္မသဝနာကုသိုလ်ပဲမဟုတ်လား။အဲ့ဒီအနေငါဘယ်ကလာလူပြေဖာဘဝကလာဘယ်ကုသိုလ်ကြောင့်ချမ်းသာရ တရားနာရတဲ့ကုသိုလ်ကြောင့်ရာဟာအာရကျင်နာတဲ့ကောင်းလိုက်ပါပေါ်လားလို့မပြေဆုံးတဲ့သောကကရာရေနိတရားပွဲထချင်းနာလို့ရှုမှတ်မှုခြေကမှာပြီးတော့ခန္ဓာညာစိုက်ပေါ်ခိုင်းမှုရာရှုမှတ်လိုက်တာသောတာပန်ဒီပါတယ်နတ်ဆိုပေမဲ့ပုထုရှင်တရားနာပြီးတော့ကျင့်သုံးလိုက်တော်ရိယသောတာပန်အဖြစ်သို့ရောက်အောင်ပို့လိုက်တာပဲကုသိုလ်လေ အေးတရားနာရတဲ့ကုသိုလ်ကြည်စားသူများကမဆတာလားသူကုသိုလ်ပါလို့လားအဲကုသိုလ်မပါရင်မဆလို့ရမရပါဘူးနှံလဲမကူလူလဲမမဘယ်လိုလုံးလုံးမှမရပါဘူးပြိတ္တာအဲ့တော့ဒုဒကဒကမတွေကလက်တွေ့နေအပြင်အခုအစာသာခင်းပြထားခဲ့တဲ့ကုသိုလ်တရားတွေကိုပိုင်ပိုင်နိုင်နိုင်ပြုပဲမဟုတ်လားဘုန်းကြီးတို့အမေနှစ်နှစ်သားကသိသွားတယ် အဖေကအဲ့ဒီကနေကချင်ကလေးရဖြစ်သွားတယ်ကိုနှစ်သားကြမှဒါနှစ်အဖေပဲဆိုလို့သာဖေလေးရတယ်ဟုတ်သလားမဟုတ်သလားမသိဘူးဟုတ်လားအေးဒါပေမဲ့လောကဘုန်းကြီးတို့ခဏအချိန်တိုင်းမှာဒီအချိန်နေရောက်လာခြင်းဒီကိုစွမ်းကိုစွမ်းနဲ့ရောက်တာကြိုးစားမှုနဲ့ရောက်တာဘယ်သူကမှအုံဖွားဟဲ့မလို့မဟုတ်ဘူးရှင်းလားအေးအခုတော့ကိုစွမ်းကိုသားတော့ဘာမှမရှိပဲနဲ့ငပြင်းနဲ့ ပို့ဆိုးတယ်ဟဲ့ငါပြေးငါပြောသည်သာမလားအခွန်နွားပြီးသားလားခမရသူများကပေးတယ်ငါပြောသည်တော့ပြင်းလိုက်တာအခွန်နွားပြီးသားလားတဲ့အခုတို့လောကလူသားတွေလည်းကိုယ်စွမ်းကိုယ်စွမ်းမထုတ်ဘဲနဲ့အုံနောက်မရှိရသူတော်ဘာတကားတဲ့ဥတော်တင်ပြီးတော့ခொနကပြောတယ်လို့ပဲလူလူချင်းဆိုပြီးတော့အဖေကြီးခေါ်နေရတာဟုတ်ပလား ဒါတွေသတိထားကြသားမှာကိုင်းတော်ပြီအဲ့ဒီလိုဓမ္မသဝနာတရားနာရလို့ရရှိတဲ့ဇာကြောင်းဟာတဏိတညမပြောနဲ့ဆယ်နှစ်ဆယ်ညပြောလို့မကုန်ဘူးသို့တော့သတိဖြစ်တော်ပြီဓမ္မဒေသနာဓမ္မကတရားဒေသနာကဟောတယ်တရားဟောရခြင်းဖြင့်ဘလောက်အဆင့်မြင့်တယ်ဆိုတာဘုန်းကြီးတို့တရားဓမ္မများကြားဘူးကြပါဘယ်သူလဲတော့အေး ဟောတာမဝတိမိဖုရားကြီးရဲ့အိမ်ပေါ်မကလေးခုတ်စာဘာသူပါလဲနောင်ကြတော့ခုတ်ဆုတ်တရာဆိုပြီးတော့ဓမ္မဂရိကဣတရဲရတဲ့ထေရီမာကြီးဖြစ်လာအဲ့ဒီမခုတ်စာကတာမဝတိမိဖုရားကြီးရဲ့ကျွန်မဒိဋ္ဌိစုကမ္မဆိုတဲ့အယူကိုဖြောင့်မတ်စွာပြုလုပ်ခြင်းနဲ့ပေါင်းစည်းပြီးတော့နှစ်ခုနားလေရတရားဟောတာရဲ့အယူဖြောင့်တာအဲ့ဒီနှစ်ခုချိန်မရတော့လို့ပေါင်းပြောတယ် အေးဒီတော့သာမဝတိမိဖုရားကြီးကိုဥရိဏဘယင်ကတနေ့ပန်းရှစ်ချက်ဖို့ပေးဒါကိုသူကလေးချက်ဖို့လေးချက်ဖို့ခေါမှုဖြတ်ခဲ့တနေ့လက်ကပန်းသည်သူမနာအေးဘုရားမိုးရှိတန်ခါဆွမ်းကြွေးပြီးတရားနာကြမလို့မကုတ်တာတို့ပန်းမရောက်နိုင်ဘူးအာကိစ္စမရှိပါဘူးဖောက်တယ်မပြလို့ဖောက်တယ်အပြက်မခံရင်လို့ယူရမယ်ဆိုပြီးတော့မှဝေယဝိစ္စဝိုင်းဝန်းပြုတ်ပြီးတော့တရားနာတရားနာတော့မြတ်စွာဘုရားကဒါနကထာသီလကထာ အဲ့ဒီလိုကထာခုနပါးရှင်အပြင်ဟောတဲ့အခါသီလကထာရောက်တော့သီလပြည့်ချင်းရဲ့အကျိုးတွေပြလိုက်တော့ဟေးမဖြစ်သလောက်ငွေကလေးတနည်းလေးချက်လေးချက်ခုတ်ခဲ့တာငါမှအပယ်တကားဖွင့်ပြီးတော့အပယ်တော့ကြိုက်နေတယ်လို့ပါလားတော်ပြီခဏိကစားငါဒီသူတော်ဟာမခိုးတော့ဘူးအဲ့ဒီလိုကောကျက်ကိုပိုင်နှံပြီးတော့ဆက်နာအရိယာနေပြီးတော့ဘုရားကသကကတမကကတာကမနာရိနဝကတာဩဃာရံသံဃိလေသကတာသတုသစ္စာကတာ ဆက်လက်ပြီးတော့ကျင့်သုံးရတွေဟောတဲ့အခါနာယူမှတ်သားပြီးတော့ခန္ဓာညာတိုက်ပေါ်ကိုက်မူရရှုမှတ်လိုက်တာဟောခုဋ္ဌာသောတာပန်တည်ပါတယ်မေခုဋ္ဌာပါဖြင့်သောတာပန်တည်တော့ထားရင်လည်းနေမယ်တတ်ရင်လည်းသေမယ်ဆိုပြီးတော့ဘယ်သူမှအစစ်အစစ်အမေးများမရှိပဲနဲ့ရှစ်ကြက်ဖိုးလုံးပန်းဝင်လာသာမဝတိမိဖုရားကြီးကဟဲ့မေခုဋ္ဌာများလာကြီးလား ဓမ္မာတိသခင်မယခင်ကလည်းဒီလိုပင် ရှစ်ကြဖို့ပင်ငါပေးပါသည်အလိုရိုးနဲ့ကြမလေးကြဖို့လေးကြဖို့ဖြာကိုခဲ့ပါသည်ယနေ့မြတ်ဗုဒ္ဓဓမ္မတရားဓမ္မနာယူကျင့်သုံးလိုက်လို့တရားမှမြင်လာသဖြင့်ရှစ်ကြဖို့လုံဝဲခဲ့ပါသည်သခင်မထားရင်လည်းနေမယ်တတ်ရင်လည်းသေပါမယ်အဲဒီလိုရဲရဲတော့ပြောလိုက်တော့ဟာကြည်စားသူ့မှာအခန့်တတ်တည်စွမ်းရည်ရှိလို့သာဒါလိုပြောရဲတာ ကိုင်မကုသညီဘနေ့မလုပ်လာတရားနာလာပါတရားကျင့်လာပါဒါပြင်အဲ့ဒီနာထားတဲ့တရားကိုတို့များဟောပေးပါဟင်းအင်းဒီတိုင်းမဟောနိုင်ပါကျမကိုနန္တာကိုဆက်ချောင်လွိနဲ့ရေချုပ်ပေးရပါမယ်မိဖုရားဝတ်တဲ့လှပကောင်းမွန်သောအဝတ်ကိုဝတ်ရပါမယ်ရွှေသလုံးပေါ်ထိုင်ပြီးတော့ရတောင်ကကျမကဟောလို့အရှင်မိဖုရားတို့ကအောက်ကလက်အုပ်ချပြီးနာပါမှာဟောပါမယ်ပုထုရှင်အတွေ့နဲ့သာတွေ့လိုက်ရတဲဈေးကင်လှကြည်လားပေါ့ ဒါပေမဲ့တရားကိုအလေးပြုတာဘာကိုအလေးပြုတာအေးအဲ့ဒီလိုတရားကိုအလေးပြုတော့မိဖုရားကြီးကလည်းစိတ်ထားနှုညံ့လို့ကဲသင်ကြိုက်တဲ့ပုံစံအတိုင်းမှာပဲဆိုပြီးတော့ဟောလိုက်တာအဲ့ဒီမှာသာမဝတိနဲ့နာရဲမောင်းမ900တို့နာယူရင် ခန္ဓာညာသွင်းပြီးတော့ရှုမှတ်လိုက်တာ900လုံးသောတာပန်တည်ပါတယ်။ဘာဖြစ်သွားလဲ။အဲ့ဒီအခါကျတော့မှအိမ်ပေါ်မှာကလေးအစီကံမှာလေးကျွမ်းမှာကလေး အေမခုတ်တာဒီယနေ့ကစ၍တရားဟောပြတဲ့အတွက်ဒါကြောင့်တို့မှာအပလိပါဒကပိတ်တဲ့သောတာပတ္တိမတ်စိတ်ဖို့စိတ်ဆင်းမြင်ရပြီတဲ့ဒါကြောင့်ကျွန်မအဖြစ်ကလွတ်ပြီးတော့မိခင်အဖြစ်နဲ့တည်ပါစေမိခင်တို့ခံစားဝင်ရှိတော်တဲ့စိတ်စိမ်ချမ်းသာချမ်းရနေလည်းရှိပါသေးအဲ့ဒါတရားဟောရတဲ့ကုသိုလ်ကြောင့်မခုတ်စာပါဟောတဲ့ အဲ့ဒါကြောင့်ကျွန်မဘဝကသာမဝတိမိဘရခေါင်ကြီးရဲ့မိခင်အဖြစ်သို့ရောက်သွားတာကြည်စမ်းနေချင်းမွေးညချင်းကြည့်လိုက်တာကိုပြုတ်တဲ့ကုသိုလ်ကအကျိုးပေးတာပါအဲ့ဒီမှာယရနာရွှေငွေတိုင်းစပါးဥဒါတိမင်လျာကံညွချင်းမြင်ကျွမ်းနွားနဲ့တကွရှိချိန်ချမ်းသာအဖျားဖျားတွေရတာလေဘယ်ကုသိုလ်ကြောင့်လဲတရားဟောရတဲ့ဓမ္မဒေသနာ ကုသိုလ်ကြောင့်ပြီးတော့ချင့်ကြံပွားများအတုံလိုက်လို့အပယ်လေးပါးကလွတ်တာပဲကုသိုလ်ကြောင့် ဒိဋ္ဌိစုကမ္မာအယူကိုဖြောင့်မတ်သွားယူရတဲ့ကုသိုလ်ကြောင့်ဘာလို့အယူကိုဖြောင့်မတ်သွားလဲဆိုတော့တို့ငငယ်ရွယ်ရွယ်ကတော့ဘာရဲ့လို့မသိပါဘူးမိဘသွန်သင်သည်ခြားကအပေါင်းသင်းနဲ့တော်လကောင်ပြောပါတော့လောလကောင်ရှင်ကလေးတွေတတ်ကြရင်ငယ်ပွားပွားရှင်ကလေးတွေမတတ်ကြဘူးလားအာနောက်ပိုင်းကျတော့ကသူတော်ကောင်းသူများလောင်းနေနဲ့လှုပ်ပြီးတော့ဘဝ900 900ကဘာခိုင်းရတယ်အဲလိုတွေပြောပြောပြီးဖြောင်းဖြောင်းဖြောင်းဖြောင်းလာလိုက်တဲ့ကနောက်ပိုင်းကျ အဲ့ဒီတဲ့အရှင်းမြင့်ကိုကျင်တရားတွေနဲ့သီလကျင့်ဝတ်သာမဏေဝတ်ဥကျင့်ဝတ်အေးအဲ့ဒီကနေအထွတ်အမြတ်ဖြစ်သောဝိပဿနာတရားအားထုတ်တယ်သီလကျင့်ကိုရင်ဥကျင့်ဝတ်ယုံနဲ့ဒိဋ္ဌိကမလွတ်ပါဘူးဟုတ်ပလားဘုရားလက်ထက်ကမိစ္ဆာဒိဋ္ဌိယဟန်နေအများကြီးရှိတယ်အဲ့တော့ဒီနေရာမှာအရှင်းကကာမတက္ကရာသမာဓိဋ္ဌိစသာဒိဋ္ဌိယူဝါဒတွေအများကြီးရှိတယ်ဒီတော့ ဖယားတရားသံဃာကံကံဤအကျိုးအဲ့ဒီ၅မျိုးကိုယုံကြည်ရင်ဒါကမ္မတက္ကရသမာဓိဋ္ဌိအခြေခံဗုဒ္ဓဘာသာကျမ်းခင်းဗုဒ္ဓဘာသာပဲရှိသေးတယ်ဒါပေမဲ့ဒီကျမ်းခင်းတဲ့ကိုခေတ်ကမညီတော့ဘုရားတရားသံဃာပေါ်လဲအယုံကင်းလာလို့ဒုရသတိတို့ဘိုးဘုံအောင်ဘုံမင်္ဂောင်ရကကျင်တော်နေလာပြီဟုတ်ပလားအေးအဲ့ဒါပဲနောက်ဘုရားကတော့ ကာယကဝစီကဖရာတရားတန်ခါယရဏသုံးပါးကံကံဤအကျိုးကိုယုံကြည်ရမယ်အခုကအယုံကြည်နဲ့လာတယ်ဒါကွာကြံခင်ကာမတက္ကဋညာမြန်မာမရှိတော့အဲ့ဒီအထက်မှာရလာတဲ့ဓကုတတ္တိစွမ်းရည်စာပေအတတ်ပညာရောက်တိုင်းအောင်မာမာနတွေဖြစ်လာခဲ့ရှင်းတော်ကရွှေငါးကြီးအကြောင်းကြားဘူးမှမှာစာတတ်လွန်တော့ကအယူဝါဒပြောင်းပြန်လှည့်ပြလိုက်လို့စာတတ်တဲ့ကုသိုလ်ကြောင့်ရွှေငါးကြီးဖြစ်ပြီးတော့မှအာသူပါဇဖွင့်လိုက်ရင်အာပုတ်တော်နံလိုက်တာဆိုတာ ကြားဖို့ရမလား အေးအဲ့ဒါပဲဒါကြောင့်အဲ့ဒီအထိဒိဋ္ဌိယူကမပြောက်သေးပါဒါကြောင့်ဝိပဿနာတရားအားထုတ်မှာဘာအားထုတ်မှာအေးဖြစ်ဆက်ယုံနာငောရှင်မတဲ့အတွင်အစ္ဆဒအရှိပရမရှုမှတ်အေးပြမဗိဒာမရှိပညာဆိုတာသမထအာယုအရှိပရမအတွင်အစ္ဆဒဆိုတာဝိပဿနာရအာယုပြောင်းမြန်အနေထားပါဒီခေတ်ကသမထဝိပဿနာမကွဲကြဘူးပရိစိတ်ဒါပဲဝိပဿနာလို့လို့ထင်နေကြတယ် ဝိပဿနာဆိုတာကိုတွင်ရှိဣဇ္ဇတတရားအဲ့ဒီမှာလဲဖြစ်စေတရားကိုသာမှတ်ရဟုတ်ပါလားအေးအဲ့လိုရှုမှတ်တော့ကအယိကနဲ့ပေါ်ယိကနဲ့ပေါ့ဟောအဖျားပေါ်မွန်ကြီးစိတ်တင်းတယ်လို့အဖျားလေးကလည်းချွန်ချွန်များများတင်းစရာကလမပါဘူးမွန်ကြီးစိတ်ကလည်းသေးသေးကွေးကွေးအလေးချင်းဝိတ်မပါဘူးအဲ့ဒီတော့ကတဲ့တင်လိုက်ကြလိုက်တင်လိုက်ကြလိုက်ဆိုတော့သူငါးတစ်ပါးယောက်ျားမိန်းမသတ်ဝိညာဉ်လူနာပြမသတ္တဝါဆွဲလမ်းမအောင်မလား ဟောအဲ့ဒီကြမှာသက္ကာယဒိဋ္ဌိကလွန်မဒိဋ္ဌိစုကာမဆိုတာဒိဋ္ဌိအယူဥစုဖြောင့်မတ်စွာကာမပြုလို့ဝိပဿနာညာအခြေခံကနေပြီးတော့သက္ကာယဒိဋ္ဌိဟောအဲ့ဒါတွေပဲအဲ့ဒီအနေတချင်းဆိုပြီးတော့နာမရူပပရိစ္ဆေဒညာဖြင့်အေးအဲ့ဒီသက္ကာယဒိဋ္ဌိပယ်လိုက်တယ်အတ္တဒိဋ္ဌိပယ်လိုက်တဲ့အတွင်းမိစ္ဆာဒိဋ္ဌိ62ပါးလုံးပယ်ရောက်ပြီသို့တော်တရင်ကသူကအစသမပယ်နိုင်ဘူး အဲ့ဒီအနေနဲ့ချင်းအထုတ်တဲ့အခါကျတော့ပစ္စယပရိခအညာခုနကရှုကံဖောင်းနာကတကူဖောင်းတယ်လို့ရှုသိနေတာတကူပိန်နာကတကူပိန်တယ်လို့ရှုသိနေတာတကူဟုတ်လားဗျာအေးအဲ့ဒီလိုသိနေတာယုံနာကွဲပြားတော့ဟောနာမရူပပရိစ္ဆေဒညာငါသက်ကာယဒိဋ္ဌိအပန်း20တဲ့ဟောဒါတွေကိုဖြောင့်မှအောင်ဆိုပြီးတော့ပယ်ပြလိုက်နောက်ဆက်လဲရှုလိုက်တော့လဲရှုလို့ဖောင်းဖောင်းတော့ဖောင်းတယ်မှာဖောင်းတယ်မှာဖောင်းတယ်လို့သိ လေထုံလို့ပိန်ပိန်တော့ပိန်နဲ့မှပိန်နဲ့မှတော့ပိန်နဲ့လို့သည်အဲ့ဒါကျိုးကြောင်ထောက်စားမှုကိုပစ္စယပရိခညာပတိဟလားအယပရိကဟညာနာပတိစွာ၍အယဖြစ်တာကိုပရိပိုင်ညာကဟယူပြီးတော့ညာနာသိတာ အရှိတရားစွာ၍ဖြစ်တာကိုသိသွားတယ်အဲ့ဒါပစ္စယပရိကညာ အဲ့ဒီညာပြမရိသနာတိကဒိဋ္ဌိအိဒုက္ခဒိဋ္ဌိအကရိယဒိဋ္ဌိအကြောင်းမဲ့ဝါဒအကျိုးမဲ့ဝါဒအကြောင်းကျိုးမဲ့ဝါဒဒိဋ္ဌိ၃မျိုးပယ်လိုက်ပြန်ပြီအဲ့ဒီကြမှာဒိဋ္ဌိတုကာမဆိုတဲ့အယူကိုဖြောင့်မတ်စွာယူရရောက်တာဒါလည်းတရင်ကရှုမှတ်တော့ဖြစ်တာမရှုမှတ်ရင်ပြန်ကတ်တာပဲအဲ့ဒီအနေအထုတ်လိုက်တဲ့အခါကျတော့မှယုံနာတို့ရဲ့အနိစ္စမြင်တော့မာနပယ်တယ်ဒုက္ခမြင်တော့တဏှာပယ်တယ်နာတ္တမြင်တော့အတ္တဒိဋ္ဌိပယ်လိုက်ပြန်ပြီ ဒါကြောင့်သမ္မတနာညာငါတဏယေမာနရဲ့ဒိဋ္ဌိရဲ့ဟုတ်မလားနာမရူပပရိစ္ဆေဒညာငါတက္ကယဒိဋ္ဌိပဲတဲ့ပိစ္ဆယပရိညာညာငါနာတိကဒိဋ္ဌိအာယတိကဒိဋ္ဌိအဂရိယဒိဋ္ဌိပဲတဲ့သမ္မတနာညာငါတဏမာနဒိဋ္ဌိပဲတဲ့နောက်ဥရိယဘိယညာကြတော့တက္ကယဒိဋ္ဌိနဲ့အဲသတ္တတဒိဋ္ဌိနဲ့ဥစ္စေဒဒိဋ္ဌိကိုပယ်တယ်ဒါကြောင့်ဒိဋ္ဌိအယူဥစုဖြောင်းမှကမ္မကပြုတာအယူမှတန်ရှင်းအောင်ပြုတယ်ဆိုတာဝိပဿနာမှဗျာ အဲဒီကနေပြီးတော့ဝိပဿနာဉာဏ်တစ်ချက်6ပါးအားပြည့်တဲ့အခါတဲ့ဝိပဿနာဉာဏ်7ပါးအားပြည့်တဲ့အခါကျတော့မှပရိသတ်ရေဝိရာဂဆိုတဲ့မေညာဝိမု ക്തി ဆိုတဲ့ဘုံညာဝိမု ക്തി ဉာဏဒသနာဆိုတဲ့ပစ္စဝခဏဉာဏ်ပတ္တိအဝအိခဏဉာဏပတ္တိတပံအဝနောက်ပြန်ပြီးအိခဏရှုကြည့်ပြီးတော့ဉာဏကသိတာကိုယ်ဟာခုနကဝိပဿနာဉာဏ်နဲ့ဆုံးဆုံးဖြစ်လာရင်ကိုကိုကိုအာတာနမေဝတဲ့ဟော ကိုကိုကိုသာလင်းတဲ့ဘာလဲအတ္တနာဗျာကရောတိသူတော်ကဒူးထောင်လက်အုပ်ချီစရာမလိုဘူးဝိပဿနာညာအပြည့်လို့သောတာပတ္တိမညာရတဲ့တွင်ငါကိုငါသောတာပန်နောဟမသမိသောတာပန်ဖြစ်ဖြစ်လို့သိတယ်အဲ့တော့ဗာလဲခိနာအပါယောအပဲလေးပါးကကုံမီတရိစ္ဆာပြိတ္တာအသူရကကုံမီလို့ကိုကိုယ်တိုင်သိပါတယ်အဲ့ဒီကြမှာတကက်ဒိဋ္ဌိတုကာမအယူကိုဖြောင်းမစွာအစ်စ်ပြား ဒါကြောင့်ဝိပဿနာအာမထုတ်သေးရင် he is not a man သူဟာပြည့်စုံသောလူတစ်ယောက်မဟုတ်သေးဘူးလူအစ်စ်မဟုတ်သေးဘူးဝိပဿနာတရားအာထုတ်မှပြည့်စုံသောလူတစ်ယောက်လူအစ်စ်ဖြစ်တယ်ဆိုတာခဏညဘုန်းကြီးတို့အချိန်ရသမျှပြည့်စုံအောင်ဆိုပြီးတော့မှရင်ဝယ်ဆွဲရမည်ပလဲယရဏ10မျိုးဆိုတဲ့တရားဟာဤတွင်မဲ့နေတိတမ်းပါပြီ။ဒါကြောင့်ဒါနသီလဘာဝနာဒုပရိသသုံးမြစုံမောရအရေးမကြီးလား။မကြီးပါဘူး ယနေ့ယခုတဲ့ပုံညာကရိယာ7ပါးကိုယင်ဝယ်ဆွဲရမိပလဲယရဏ10မျိုးအမိဖြင့်ယုတိသွာဟောကြနာကြအေးကျင့်သုံးပါးများအထုတ်ကြရသော ကောင်းမှုကစေရနာဖြာဖြာတို့ကြောင့်မဝူရမနာရမသေးရခေမာဆိုတဲ့နိဗ္ဗာန်ရှိသူမြန်အသောလမ်းတော်မူနိုင်ရပါစေမဟုမနာမသေးရမပြိနိဗ္ဗာန်သို့ဧကံထုတ်ချောက်ရပါရရောက်ပါရမျက်မှောက်ပြုပါရရှိတော်ဟူ၍ သာဓုသာအောင်နမိတ်နဲ့အောင်ဘိသိက်သွင်းတော်မူနိုင်ကြပါစေကုန်တည်း